ဒါပြင်းနဲ့တည်ခြင်းကတန်ကောင်းသေးတယ်ဒီတည်ခြင်းကိုဒုက္ခရခရင်စွာပြုတ်တယ်ဆိုပြီးတော့ပြုနိုင်ခဲ့တယ်လို့မိနိဒပညာမှာအရှင်နာကသင်္နမထေကမိဆိုတယ်ဘုန်းတော်၆ပါးသခင်သမ္မာသမ္ဗုဒ္ဓဘုရားရှင်ကတော့တပ်ပိညုနဲ့ဉာဏ်တော်မြတ်ကိုထိုးထွင်းသိပြီးတော်မူပြီးတဲ့အတွက်ကြောင့်တရားတော်ကိုအစိုးရတော်မူသည့်တရားမင်းကြီးစစ်စစ်ဖြစ်တော်မူတယ်။ဒါကြောင့်ဘုရားရှင်ဟာတခုတည်းသောအာယုံမှာအာယုံပြုတ်ပြီးဖြစ်ပေါ်နေကြတဲ့ဒီစိတ်စိတ္တိဉာဏ်တရားတွေကိုအသေးသေးတစ်လုံးစီတစ်လုံးစီကိုဉာဏ်တော်မြတ်ဖြင့်ခွင့်ကြားသိပြန်ခြင်းကိုပြုပြီးတော့ ဤကဖတ်တဤကဝေဒနာဤကတင်ညာဤကစေနာဤကဝိညာဉ်ဒီလိုစသည်ဖြင့်အမိနာမပညာကို ထုံးဆောင်ပြတော်မူလျက်တရားတော်ကိုဟောတော်မူခြင်းဟောတော်မူတဲ့ဒီလိုအမိနာမပညာကိုထုံးဆောင်ပြတော်မူလျက်တရားတော်ကိုဟောတော်မူသောဘုရားရှင်သည်အလွန်ခရင်စွာပြည့်ဝတဲ့အမှုကိုပြုတော်မူပါတယ်ဆိုပြီးတော့ဒီလိုပြောနော်သိခက်ခဲဒီလောက်ခက်ခဲတဲ့အလုပ်ကိုပြုတာအလွန်ခက်ခဲပါတယ်ဆိုပြီးတော့ဒီလိုပြောတော့ အဲ့ဒီလုပ်ငန်းနဲ့ပတ်သက်ပြီးရှင်မိလိန္ဒပညာမှာအရှင်နာကမသိအရှင်နာကသေနမထေကမိလိန္ဒမင်းကြီးကိုဘယ်လိုပြောလဲတခါတော်မိလိန္ဒမဟာရဇာမြတ်စွာဘုရားသည်အလွန်ခရင်စွာပြုအပ်သော အမှုကိုပြုတော်မူအပ်ပါပြီအရှင်ဘုရားနာဂသေနမြတ်စွာဘုရားသည်အဘယ်ကဲ့သို့သောအလွန်ခရင်စွာပြုအပ်သောအမှုကိုပြုတော်မူအပ်ပါသနည်းတခါတော်မိလိန္ဒမဟာရဇာမြတ်စွာဘုရားသည်တခုတည်းသောအာယုန်၌အာယုန်ပြုလျက် ယိုင်တူဖြစ်ပေါ်၍နေကြကုန်သောနန္တရားဖြစ်ကုန်သောဤစိတ်စိတ်တရားတို့ကိုဤအာယုံကိုတွေ့ထိခြင်းသဘောတရားသည်ဖတ်တတ်သည်ဤအာယုံဤအရတာကိုခံစားခြင်းသဘောတရားသည်ဝေဒနာသည်ဤအာယုံကိုမှတ်သားခြင်းသဘောတရားသည်တင်ညာသည်ဤအာယုံဘောသို့တံပြုံတရားတို့ကိုရောက်အောင်စိစောခြင်းသဘောတရားသည်စေရနာသည်ဤအာယုံကိုရယူတတ်သိတတ်သောသဘောတရားသည်စိတ်သည်ဤသို့အမိနာမပညာကိုထုတ်ဆောင်လျက် အကျင်ပရမတ္ထဓာတနံတရားတစ်လုံးစီတစ်လုံးစီကိုအတိအတိပိုင်းခြားခြင်းကိုပြုလျက်ဟောကြားထားတော်မူအိုက်ထို့သို့ပိုင်းခြားလျက်ဟောကြားတော်မူခြင်းဟူသောအလွန်ခရင်စွာပြုရသောအမှုကိုပြုတော်မူပါမူအပ်ပါပေမည်သိခက်ခဲတဲ့အလုပ်ကိုလုပ်ပါအဲဒီတော့ဒေကအရှင်ဖျားဥပမာကိုပြုတော်မူပါဦးလောတဲ့ဥပမာပြောရဒေကတော့မိလိန္ဒမဟာရာဇာဇုံတယောက်သောယောက်ျားသည်လေသင်းမောဖြင့်သမုဒ္ဒရာအတွင်သို့ချင်းချင်းတုတ်ဝင်၍လက်ခုပ်ဖြင့်ရေကိုခတ်ယူ၍ လျာဖြင့်လျက်ကြည့်ခဲ့သောဤယေတိခင်္ကမြည်ယေတိဤယေတိယမုနာမြည်ယေတိဤယေတိအစီရဝတိအစီရဝတိမြည်ယေတိဤယေတိတရဗုမြည်ယေတိဤယေတိမဟိမြည်ယေတိဤတို့လင်ထွေရောက်ကြသည်သိနိုင်ရပါသလိုဒါကတော့အိန္ဒိယမှထင်ရှားတဲ့မြည်ကြီး90ပါနော်ဘုန်းကြီးတို့ဘုံမပြအေယဝရီမြစ်တော့မပါဘူးနော်အိန္ဒိယမှာထင်ရှားတဲ့မြည်ကြီး90ပဲ အဲ့ဒီမြေကြီးငါးဆွဲကရေတွေကအကုန်လုံးသမုဒ္ဒရာထဲဆင်းတယ်သမုဒ္ဒရာထဲဆင်းလိုက်တော့သမုဒ္ဒရာထဲမှာသွားနေတဲ့ယောက်ျားတူကလင်းနဲ့သွားနေတဲ့ယောက်ျားတူကလက်နဲ့ဒီရေကိုခတ်ပြီးကြီးလိုက်တယ်ဒီရေကခင်္ခာရေတင်ကဒီရေကယမုနာရေစသည်ဖြင့်ဒီလိုခွဲခြားနိုင်ပါမလားတာမန်မျက်စိကတော့မခွဲနိုင်နော်ခွဲခြားနိုင်ဖို့ရန်အတွက်အလွန်ခက်ခဲတယ်နော်ဒါကြောင့်အရှင်ဘုရားနာဂတိနာသိဖို့ရန်ခရင်ဆိုပြီးတော့ပါပြီ ဒဂရောမိလိတမဟာရသာတခုတည်းသောအယုံ၌ပြန်ယူဖြစ်ပေါ်၍နေကြကုန်သောနန္တရားဖြစ်ကြကုန်သောဤစိတ်စိတ်တိတ်တို့ကိုဤအယုံကိုတွေးကြည့်ခြင်းသဘောတရားသည်ဖတ်တတ်သည်ဤအယုံကိုရယုတ်တသိတတ်သောသဘောတရားသည်စိတ်သည်စသည်ဖြင့်နော်ဤသို့နှင့်အမိနာမပညာကိုထုတ်ဆောင်လျက်အကျင့်ပရမတ္တတသနန္တရားတစ်လုံးစီတစ်လုံးစီကိုအတိအသီးပိုင်းခြားခြင်းကိုပြုလျက်ဟောကြားတော်မူအပ်ထို့သို့ပိုင်းခြားလျက်ဟောကြားတော်မူခြင်းဟူသောအလွန်ခရင်စွာပြုအပ်သောအမှုကိုဘုရားရှင်သည်ပြုတော်မူအပ်ပါပေ၏ ဒါကမိနိဒပညာစမေတ္တာ94မှာရှိပါတယ်နော်ဒီအထက်ပါပါဠိတော်အထက်ကရာတို့၏အစောမင်ကတခုတည်းသောအာယုံကိုအာယုံပြု၍ပြန်ကျူဖြစ်ပေါ်သွားကြကုန်သောစိတ်တခဏတခုတခု၏အတွင်း၌တည်ရှိကြကုန်သောပရမတ္တဓာတစိတ်စရတိနတရားစုတို့ကိုဤကဖတ်တဤကဝေဒနာစသည်ဖြင့်တလုံးစီတလုံးစီကိုဉာဏ်ဖြင့်ခွဲခြားစိတ်ဖြာလျက်အမိနာမပညာကိုထုတ်ဆောင်တဲ့ပညာတင်ကားဘုရားရှင်ဤဟောကြားတော်မူချက်မှာအလွန်ခရင်သောလုပ်ငန်းရဖြစ်ကြောင်းကိုသာမိဆိုခြင်းဖွင့်ဆိုခြင်းဖြစ်ပေသည် ဘာဝကတို့သည်စိတ်တခဏတစ်ခုတစ်ခု၏အတွင်း၌တည်ရှိကြကုန်သောနန္တရားတို့ကိုရှု၍မရနိုင်ဟုဟောကြားထားတော်မူသည်ကမဟုတ်ပေ။ဒီအချက်ကိုအလေးအနက်သဘောပေါက်နိုင်ရမည်ဖြစ်သည်။အယူဆလွယ်မှားသွားပါကကျင့်စဉ်လေးလွယ်မှားသွားနိုင်ပေသည်။သို့အတွက်လုပ်ငန်းခွင်နှင့်ပတ်သက်လာလျက်အယူဆမလွယ်မှားမိရန်အထူးအထူးသတိပြုရမည်ဖြစ်ပေသည်။နော်။ရှုလို့မရဘူးဆိုတော့သူကမရှုတော့ဘူး။မရှုတော့ဒီနန္တရားတည်အောင်မလား။ အဲ့ဒါပြဿနာပဲနော်ဒီယုတ်ဒီနာမမတိကရင်ဒီဒုက္ခသစ္စာကိုမှမတိကရင်သန္တာဝဇ္ဇဒုက္ခမှကုံဆုံးရာဖြစ်တဲ့နိဗ္ဗာန်ကိုဘယ်လိုလုပ်ရောက်မလဲမရောက်နိုင်ဘူးဒါဘုရားကအတိအကျဟောတယ်နော်မိမိတို့ကဒီနိဗ္ဗာန်ကိုသွားကျင်တယ်ဆိုရင်ဒီယုတ်ဒီနာကိုသိအောင်ရှုဖို့တော့မလိုဘူးလားလုံးနေခင်းတယ်လို့တော့ပြောတာပါဘုန်းကြီးတို့လည်းလွယ်တယ်လို့မပြောပါဘူးတခါမှမပြောပြီလွယ်တယ်ရဲ့ဒါရှုပါဒီလိုမပြောပါဘူးခက်ခဲတယ်လို့တော့ပြောတယ်သို့တော့သူနိလန်ကစည်းကမ်းကဘာလဲ သမာဓိဘိခွေဘာဝေထသမာဟိတောဘိခွေဘိကုယထဗုဒ္ဓပသနာတိစေတယံတို့သမာဓိထရောပြသမာဓိရှင်ဒါရီဟုတ်တယ်မှဆိုသိမယ်ဒါဘုရားကအတိအကျဟောတာဟောထားလိုက်တဲ့အချိန်ခါကျတော့ဘုရားရှင်ပေးတဲ့ဒီနည်းစနစ်အတိုင်းမသိခင်ရင်ဘာလို့ရလဲသမာဓိပြန်ပြန်ထူထောင်ပေးရတယ်ဒါကြောင့်ဘုန်းကြီးတို့သမထကိုလည်းပေးလို့မရပါဘူးတမာရီကိုပြန်ပြန်ပြီးထူထောင်ပေးလိုက်တဲ့အခါမှာတမာရီရဲ့စွမ်းအားကြောင့်လင်းရောင်ကြီးတွေကအားကောင်းလာတဲ့အခါစိတ်ကလည်းအလွန်ကြီးငြိမ်ဝက်လာပြီဆိုရင် သမာဓိကကြောက်ခံတဲ့တူတယ်ဉာဏ်ကကြောက်ဖြတ်ပေါ်မှာသွေးတဲ့တန်လျင်းနဲ့တူတယ်အဲ့ဒီခါမှာသမာဓိကိုထက်ခါထက်ခါလေ့ကျင့်လိုက်ဉာဏ်ကထက်လာဉာဏ်ကထက်လာတဲ့အချိန်ကမှလှမ်းရှုပြေးပြေးနဲ့ရှုလို့ရပါတယ်ဘုရင်ကမိမိကအတိစိတ်ကစရှင်အတိစိတ်ကြလုံးကိုပဲစိတ်တခဏတိုင်းမှာမြင်အောင်လေ့ကျင့်ဒီဖာမြတ်စွာလေ့ကျင့်လို့ကိုယ်ကပြပြနားလည်ပြီဆိုရင်နှကလုံးလုံးတိုးကြည့်အတိစိတ်ဖတ်တာနှစ်ခုနှစ်ခုနှစ်ခုနှစ်ခု သေသေးချာချာရပြီဆိုရင်သုံးခုသုံးခုဒီလိုတပြေးပြေးတို့ရသို့တော့ညကပြောခဲ့သူပဲအကောင်းဆုံးကတော့သမထယာနိကပုဂ္ဂိုလ်ဖြစ်ခဲ့ဇာဏတရားတွေကစသိသိတော့ကိုကောင်းတယ်သူကစိတ်တက္ကနအများကြီးဖြစ်တယ်ကျန်တဲ့ကမ္မဝဇ္ဇဏဏတရားတွေကတော့သက္ကဝဉ္ဇဉ်ဆိုစိတ်တက္ကနတစ်ခုပဲဖြစ်တယ်တော်တော်လေးခက်ခက်ခက်ရှိရတယ်စိတ်တက္ကနာတစ်ခုစီပဲသူကဖြစ်တယ်ဇောတာဇောကြည့်လိုက်တယ်ဇောက9ချက်9ချက်ဆိုတာကလည်းသိနေတယ်။ဒါကြောင့်သူက သန္တန်တရားတွေကစရှုလိုက်လို့သန္တန်တရားတွေမှာကြည်ကြည်နက်နက်နဲ့ဒီဖတ်တာဝေဒနာတင်ညာစေနာစတဲ့စိတ်စိတ်တွေကို34လုံးအထိပရမဇန်ဖြစ်ခဲ့ပြီပေါ့နော်34လုံးအထိစနစ်တကျရှုတတ်ပြီဆိုရင်မခက်ခဲတော့ဘူးဉာဏ်တွေကိုပြောင်းပြီးအလွယ်ကနေအခက်ကိုပြောင်းလိုက်ရင်တော့ပြီးပြီလွယ်ကူတော့ပါနောက်တစ်ခုကတော့ခွန်ကြီးတို့ဒီမှာခက်ခဲတယ်လို့သာပြောတာပါခုနကရင်းကမိဒါကဘာမိမသိနိုင်ဘူးဒါမှန်ပြီမဲ့လို့ ဒီရေဟာလည်းကလတ်တည်းအပေါင်းစုပဲကလတ်တည်းတစ်ခုနဲ့တစ်ခုမရောပါဘူးသင်္ကမီရေကခိကမီရေပဲယမုနာရေကယမုနာရေပဲမရောကလတ်ချင်းရမရောဘူးဝိပယုတ်တာပဲသူတို့ကဝိပယုတ်တာပြီးစီးတယ်ပဂတိမျက်စိတာမန်မျက်စိမှားတာလည်းမရောတာညာမျက်စိမှာဟိုရောနေတာတာမန်မျက်စိမှားတာရောနေတာပညာမျက်စိမှာကျတော့ရောရှင်းမှုမရှိပါဘူးသူကလတ်တစ်ခုစီပဲ ဒုက္ကလမတုတခွင့်ရင်သဘောတရား၈ခုစီပဲဟိုဘက်ကရေးလဲသဘောတရား၈ခုပဲဒီဘက်ကရေးလဲသဘောတရား၈ခုပဲအခုလုံးပဲနော်ဒါကြောင့်အယူဆလွဲမှန်ခဲ့ရင်ကျင့်စဉ်ကြီးလဲအလုံးလွဲမှသွားနိုင်ပါတယ်နော်ကဲဘုထုနဲ့အာယံကိုပူတွဲသိသိပါတဲ့လုပ်ငန်းခွင်ပဲဒါရှင်မရှင်သာရိပုတ္တရာကိုရမကြီးညကလည်းပြောခဲ့ပါတယ်နော်အဲဒီမှာဘုန်းကြီးကကျမ်းကိုလေးတွေကိုပြနေတာနော်ဘုရားရှင်ကိုယ်တော်တိုင်ကရှင်သာရိပုတ္တရာဟာဒီလိုရှုပါတယ်ဆိုတော့ ရှင်သာရိပုတ္တရာကိုကြီးညိုနေတဲ့ယဟန်ပရိသတ်ရဲ့အလယ်မှာခေါ်သွားတဲ့တရားပဲနော်တရားတဓမ္မအနုပဒဝဝတိတဟွန်တိတရားတဓမ္မဝိဒိတဥပိသန္တိဝိဒိတဥပထဟန္တိဝိဒိတအဘန္တံကိစ္ဆန္တိသောဧဝံပက္ခဏာတိဧဝံကိရမေဓမ္မအဟုတ်တဝတံပုန်တိဟုတ်တဝပတိဝင်တိတိမိစ္ဆပါနိကဥပရိပန္နလပါဠိတော်စာမျက်နှာ85မှာရှိဘာပြောတာလဲဟိုမှာ နည်းနည်းလေးဖတ်ကြည့်ပါ138ပါနော်ထိုသာရိပုတ္တရာသည်ထိုပရမဇာဏံတရားတို့ကိုအစဉ်တိုင်းတစ်လုံးစီတစ်လုံးစီပိုင်းခြား၍သိထိုဇာဏံတရားတို့သည်ထိုသာရိပုတ္တရာ၏အတိညာ၌ရှင်ရင်ရှားရှားသိရသည်ဖြစ်၍ဖြစ်နေကုန်၏ရှင်ရင်ရှားရှားသိရသည်ဖြစ်၍တည်နေကုန်၏ရှင်ရင်ရှားရှားသိရသည်ဖြစ်၍ချုပ်နေကုန်၏ထိုသာရိပုတ္တရာသည်ထိုဇာဏံတရားတို့၏ဖြစ်မှုဥပ္ပကိုရှင်ရင်ရှားရှားသိတည်မှုထီကိုရှင်ရင်ရှားရှားသိပြတ်မှုဘင်ကို ရှင်းရှင်းရှားရှားသိဥပတိပင်ကိုကျင့်ကြံနေတော့မြင်နိုင်တယ်နော်ဖြစ်တာတည်တာပြက်တာအကုန်လုံးမြင်တယ်ဘိုးတော်ဝါဒလားဟုတ်ဘူးရှင်းရှင်းရှားရှားကိုသိတယ်ရှင်းရှင်းရှားရှားကိုမြင်တယ်နော်နောက်တစ်ခုဤဇာဏံတရားတို့သည်ရှေ့ကထင်ရှားမရှိပဲယခုမှယုတ်ချီအသည့်ဖြစ်ပေါ်လာကုန်၏ဖြစ်ပြီးလျင်ခဏတည်းယုတ်ကြီးချုပ်ပြက်ကုန်၏ဟုထိုသာရိပုတ္တရာတိဤသို့သည်ရှင်းရှင်းလေးပဲပြန်ဟောပေးတယ်နော်ဖြစ်တယ်လည်းသိတယ်ရှေ့ကမဖြစ်ခင်ကတော့ မရှိဘူးဖြစ်ပြီးနောက်လည်းမရှိဘူးမရှိချင်းနှစ်ခုရဲ့အလဲကောင်မှာယာယီခဏလေးနဲ့ဖြစ်လာတယ်ဖြစ်တာလည်းသိလိုက်တယ်တည်တာလည်းသိလိုက်တယ်ပြက်သွားတာလည်းသိလိုက်တယ်ပြက်သွားပြီပဲသွားတယ်ဘယ်မှမသွားဘာမှမရှိဘူးပရမတ္ထသစ္စာနဲ့မှမရှိဘူးဒါကြောင့်ဓမ္မကြီးတွေကဒီနန္တရားတွေကိုကိုအကောင့်ထဲမရှိတော့မြင်လားမမြင်ဘူးယုတ်တရားကြတော့ဘုန်းကြီးခိုတည်းရပြောဆိုပဲဖြစ်တဲ့ယုတ်ကလတ်တွေလည်းပြန်ကျူအများကြီးပဲဒီနေတဲ့ယုတ်ကလတ်တွေလည်းပြန်ကျူအများကြီးပဲပြက်နေတဲ့ယုတ်ကလတ်တွေကလည်း အများကြီးပဲပြန်ယူပဲအဲ့ဒီလိုကြတော့ဘုံစံကျုပ်ကိုလိန်ထားတယ်လို့ဖြစ်နေနော်လိန်ထားတယ်လို့ဖြစ်နေတော့ဖြစ်တာလည်းဖြစ်ဒီတာလည်းဒီပြက်တာလည်းပြက်သူဟာလည်းသူလိန်ပြီးဖြစ်နေတော့သူကအတုံးခဲမြင်နေဒီအတုံးခဲမြင်တာကသူကဂျိုင်းတူဖြစ်တာတွေကလည်းအများကြီးဂျိုင်းတူတီးနေတာလည်းအများကြီးဂျိုင်းတူပြက်နေတာတွေကလည်းအများကြီးဖြစ်နေဒါကြောင့်မြင်ရဒီနတရားကတော့စိတ်တက္ကနာတစ်ခုမှတစ်ခုပဲဖြစ်တယ်ဒီမျိုးပဲစိတ်စိတ်တိုင်းချင်းဂျိုင်းတူဖြစ်တယ်မှန်တယ်ဒါပေမဲ့သူစိတ်တက္ကနာတဲ့သူပဲ ဒီစိတ်တက္ကနာကစိတ်ကလေးတွေကဖြစ်ပြီးတာနဲ့ပြတ်သွားတယ်ရုပ်တွေလည်းဒီတိုင်းပဲရုပ်တွေလည်းဖြစ်ပြီးပြတ်ပြတ်သွားတဲ့အခါဘယ်မှာသွားရောက်နေလဲဘယ်မှာမှမရောက်ဘူးသူကပျောက်သွားတာပဲဘုန်းကြီးတို့တဏှာမှာသွားပြီးအလောင်းကောင်တွေစုပုံလို့စုပုံနေတာမျိုးမဟုတ်ပါဘူးသူ့နေရာနဲ့သူဖြစ်ဖြစ်ပြီးတာနဲ့ဖြစ်တဲ့နေရာမှာပဲပြတ်သွားတယ်အဲ့ဒီတဘာဝကပရမတ္ထသစ္စာနယ်မှာရှိရှိနေတာပရမတ္ထသစ္စာကိုမြင်အောင်ရှုနိုင်ရင်ဒီတဘာဝကိုသွားတွေ့ပါတယ်ခုဒီနေရာမှာ အရှင်သာနိဗုဒ္ဓကိုရောမြတ်ကြီးသည်ပရမဇမ္မသည်အာကိဉ္စဉာယရဏဇံတုတ်တရားယင်းဇဏ္ဏတရားအတိတိကိုအနုပရဓမ္မဝိပဿနာနည်းအဖြစ်အစဉ်တိုင်းတစ်လုံးစီတစ်လုံးစီဝိပဿနာရှုပါသုံးသပ်တော်မူ၏နေဝတင်ညာနဲ့ဉာဏဏဇံအတွင်းနဲ့တည်ရှိကြကုန်သောဇဏ္ဏတရားတို့ကိုကကလာပသမ္မတနာနည်းအဖြစ်ပေါင်းစုခြုံငုံ၍ဝိပဿနာရှုပါသုံးသပ်တော်မူ၏ဒါကမိသိမနိကေအထက်ကရာဆိုဥပရိဘာဏသအထက်ကရာစာမျက်နှာ61မှာရှိပါတယ်နော် ထိုသို့ရှုပါသုံးသတ်တော်မူရ၌ဒုဇဏံတရားတစ်လုံးစီတစ်လုံးစီဖြစ်မှုတည်မှုပြတ်မှုကိုထင်ထင်ရှားရှားသိတော်မူထိုသို့သိတော်မူခြင်းအကြောင်းရင်းကိုအထေကရာကအောက်ပါအတန်ရှင်းလင်းတင်ပြထားတော်မူ၏မူလဗန္နဥပရိဗန္နတအထေကရာစာမျက်နှာ60မှာရှိပါတယ်နော်။ဘာလဲဝဋ္ဌာရမဏဏံပရိခိတတာယဒါသိအရေးကြီးတယ်နော်။ခြေရိနာဟိဝုထုစေဝအာရမဏိသပရိခိတံဒေနတတေတံဓမ္မနာဥပ္ပါဒံအဝဇင်တတဥပ္ပါဒောဘဂတောဟောတိ။ ဌာနအဝဇံတတဌာနံပကတံဟောတိဒေဒအဝဇံတတဘေဒောပကတောဟောတိတေနဟုတ်တံဝိဒိတာဥပ္ပိဇန္တိဝိဒိတာဥပထန္တိဝိဒိတာအဘန္တံခေသန္တိတိဝဋ္ဌာရမဏနံပရိခိတာယာတိယတမိသအာရမဏိယေဇာနာဓမ္မပုတ္တံတိတေတံဝဋ္ဌာရမဏနံဘဂေဝညာနေနပရိစိစ္ဆခိတတ္တ ဧတံဓမ္မနန္တိဇာနစေတုဘာဒပရိယပါဏာဏဓမ္မနန္တိကဆရာတော်ကထောက်ခွင့်ထားတယ်။ဘာပြောလဲအောက်မကြည့်နော်။အရှင်သာရိပါရိဗုဒ္ဓရာကိုရောမြတ်ကြီးထိုကဲ့သို့ဝိပဿနာရှုပွားသုံးသပ်တော်မူနိုင်ခြင်းအကြောင်းရင်းမှာဝိထုနှင့်အာယုံကိုပူးတွဲသိသိထားနိုင်သောကြောင့်ဖြစ်မံပေသည်အရှင်သာရိပုတ္တရာကိုရောမြတ်ကြီးသည်ဇန်စိတုပ္ပတစ်ခုတစ်ခု၏အတွင်း၌တည်ရှိသောဇာဏံတရားတစ်လုံးစီတစ်လုံးစီကိုမသိသိမိ ရှေ့အခေါ်ကကြိုတင်၍ယင်းဇဏ္ဏတရားတို့၏မိယာဝတ္ထုကို၎င်းစွဲမိ၍ဖြစ်ရပွင့်မနောဓဝရကို၎င်းနော်ဝတ္ထုဆိုတာဒီမှာဓဝရကိုဆိုလိုတယ်ယင်းဇဏ္ဏတရားတို့၏အာနာပါနပရိဘာကနမိတ်သို့မဟုတ်ကတိုင်းပရိဘာကနမိတ်စာသောဆံယသမထနမိတ်အာယုံကို၎င်းဥတွဲ၍သိသိထားတော်မူ၏ယင်းတို့ဥတွဲသိသိထားနိုင်သောကြောင့်ထိုဇံစိတ်တို့ပိုက်အတွင်း၌တည်ရှိသောထိုဇဏ္ဏတရားတို့၏ဖြစ်မှုဥပ္ပကောဆင်းရင်လိုက်သောအခါ ယင်ဖြစ်မှုဥပတိအရှင်သာရိပုတ္တရာကိုရောမြတ်ကြီးအသိဉာဏ်နဲ့ထင်ရှားနေဒီမှုထီကိုဆင်ញင်လိုက်သောအခါယင်ဒီမှုထီသည် အရှင်သာရိပုတ္တရာကိုရောမြတ်ကြီးအသိဉာဏ်နဲ့ထင်ရှားနေပြက်ချင်းပင်ကိုဆင်ញင်လိုက်သောအခါယင်ပြက်ချင်းပင်သည် အရှင်သာရိပုတ္တရာကိုရောမြတ်ကြီးအသိဉာဏ်နဲ့ထင်ရှားနေထို့ကြောင့်ထိုဇာဏတရားတို့သည်ထိုသာရိပုတ္တရာ၏အတိညာနဲ့ရှင်ရှားရှားသိရသည်ဖြစ်ဖြစ်ဖြစ်နေကုန်၏ရှင်ရှားရှားသိရသည်ဖြစ်ဖြစ်တည်နေကုန်၏ ထင်ထင်ရှားရှားသိရသည်ဖြစ်၍ချုပ်နေကုန်ဤဟုဘုရားရှင်ကဟောကြားထားတော်မူခြင်းဖြစ်ပေသည်တဲ့ဘုရားရှင်ကလည်းဝန်ခံပြီးဟောထားတယ်နော်နောက်တစ်ခုဒီနေရာမှာဝတ္ထုနဲ့အာယံကိုပူးတွဲသိသိရမည်ဟုသောစကားရောက်ပဲဝတ္ထုအရသက္ခုဒွါရသောတဒွါရခန္ဓာဒွါရဇီဝဒွါရကာယဒွါရမနောဒွါရဟုသောဒွါရ၆ပါးကိုဆိုလိုသည်ဟုမှတ်ပါတဲ့ကိုဆံရဒွါရပဲနော်ဒီဥပရိသကနံကမထံကိုအသိလိုသောအသင်သူတော်ကောင်းအတွက်မဏိဇောတပြည်တံမြတယ်နော် ဘုန်းကြီးတို့တော့ကြားရုံပဲကြားဘူးတော့မမြင်ဘူးပေါ့တို့မကြီးတို့မြင်ဘူးရင်မြင်ဘူးကြမယ်တင်တယ်နော်မဏိသောတာပြည်ရာမြခဲ့သို့တန်ဖိုးမပြတ်နိုင်တဲ့စီမင်းဥပရိသတရားပဲဖြစ်ပါတယ်ဒါသိအရေးကြီးတယ်။နံကမထံကိုအထုပ်ပါ၏သို့သောဝိထုနိအာယုံကပုဒ်သိသိမှုမရှိဝိထုဆိုတာဘာလဲမသိဘူး။အာယုံဆိုတာဘာလဲမသိဘူး။ဟုတ်တယ်မလားပုဒ်မသိသိပဲနဲ့ဒီလိုသွားရှုခိုင်းတော့ရမလားမရဘူး။ထိုကဲ့သို့သောယောဂဝဆရာပုဂ္ဂိုလ်မျိုးဒီကဘုရားဟောဒေသနာတော်ကိုကြောခိုင်းရထိုင်နေသူသာဖြစ်သည်။ ဘုရားရှိငကမထမ်းရှုခွက်ကိုဂရေတသိန်းနှင့်ဂိုင်ပေါက်နေတဲ့ဂိုင်ပေါက်နေသူသာများသောအဖြစ်ဖြစ်တတ်ပေသည်တဲ့မျက်စိတမေတရားတစ်ပြည့်အတွင်းမှာဂရေတသိန်းမကဖြစ်နေတာဘယ်လိုရှုမလဲဆိုပြီးတော့ဂရေတသိန်းနဲ့ဂိုင်ပေါက်လိုက်တာအဲတော့ဟိုချောင်းထဲမှာသွားနေဒီဒီရှုမှကြချောင်းထဲရောက်နေဟုတ်တယ်မလားကဲနောက်တစ်ခုဒီနေရာမှာနောက်တစ်ခုနည်းနည်းလေး ဒီကံတွေ့ရပါသေးတယ်နောက်တစ်ခုဘုန်းကြီးပြောချင်တာလေးတခုတော့ရှိတယ်နော်ဘုန်းကြီးပြောချင်တာကအဲ့ဒီမှာမြတ်စွာဘုရားကတယောက်ထုတ်ပြီးဟောထားတာကတရား16လုံးပဲရှိပါတယ်။အဲ့ဒီ16လုံးမှာကြီးကားဆရာတော်ကသေချာချာရှင်းထားပါတယ်။အရှင်သာရိပုတ္တရာကိုရောင်မြတ်ကြီးဒီ16လုံးကိုဟောလိုက်တာကဘုရားရှင်ကလက္ခဏာဟာရနိတိနီးနဲ့ဟောသွားတာပါတဲ့နော်။ လက္ခဏာဟာရနိတ္တိကြီးဆိုတာကတော့ဘုန်းကြီးတို့သဘောလက္ခဏာချင်းတူတာတွေကိုပေါင်းစုပြီးဟောတော်တာအဲ့ဒါကြောင့်အဲ့ဒီဇာဏံတရားတွေမှာကြံနေတဲ့ဇာဏံတရားတွေကိုလည်းမသိဘူးလို့မပြောနိုင်ပါဘူးဆိုလိုတာကဒီဇာဏံတရားဒီဟာအပြစ်မဲ့တဲ့တရားကြီးဖြစ်ပါတယ်နော်ယုဂလစရတိတ်ကြီးဆိုတာရှိတယ်ဒါတွေကအလွန်ဖြောင့်မတ်တဲ့စိတ်စရတိတ်ကြီးဖြစ်တယ်ယုဂလစရတိတ်ကြီးဆိုတာက ကာယပတ္တိစိတ်တပတ္တိကာယလုဒ္ဒစိတ်တလုဒ္ဒစတဲ့ဒီလိုစိတ်စိတ်တိတ်တွေကနော်အဲ့ဒီစိတ်စိတ်တိတ်တွေကလည်းခုနကဘုန်းကြီးတို့တရားတဲ့မှာတော့တတိတို့ပညာတို့ကိုမြတ်စွာဘုရားထည့်ပြီးဟောတော်ပါတယ်နော်အဲ့ဒီတော့ဒီတတိတို့ပညာတို့ထည့်ဟောတော်လဲဒီတတိပညာတို့နဲ့အင်းစီချင်းတူညီနေတဲ့ကြံနေတဲ့တရားတွေလည်းဒီထဲမှာမပါဝင်ဘူးလို့မပြောနိုင်ဘူးဒီနေရာမှာပဲဘုန်းကြီး မှတ်မိတော့ဘယ်နေရာရောက်နေတယ်လို့နော်အဲ့ဒါ16လုံးလုံးကိုပဲဘုရားရှင်ကလက္ခဏာဟာရအနိတ္တိနည်းနဲ့ဟောသွားတော်မူခြင်းသာဖြစ်ပါတယ်။ကျန်နေတဲ့ဇဏ္ဏတရားတွေလည်းအဲ့ဒီအချိန်ကမှရှင်သာတိဘုရားရဲ့ဉာဏ်မှာမရှိဘူးလို့မပြောနိုင်ပါဘူးဆိုပြီးတော့သူကဝရန္တိဝါဒနဲ့အပရိဝါဒဆိုပြီးတော့နှမျိုးဖော်ပြထားပါတယ်။ဘုန်းကြီးတို့ဇာနယ်သုံးဝဟာရကတော့ဝရန္တိဝါဒဆိုတာကတော့ဆရာသမားတွေပြောကြားတာ ကျမ်းဂန်အထောက်ထားကတော့တသိချာချာမပြနိုင်ဘူးအဲဒီလိုဝါဒမျိုးကိုဝရဏိဝါဒလို့ခေါ်ပါတယ်နော်ဆရာသမားကြီးရဲ့ပြောဆိုဆုံးမချက်ပဲလို့ဆိုလို့ပရိဝါဒဆိုတာကတော့မိမိတို့ဆရာမတူတခြားပုဂ္ဂိုလ်တွေဒါပေမဲ့ဒီပုဂ္ဂိုလ်တွေကလေးစားတဲ့ပုဂ္ဂိုလ်တွေဖြစ်နေတယ်အဲဒီလိုအပရိဝါဒကိုတော့နောက်ထပ်ပြီးဖွင့်ထားတယ်ဝရဏိဝါဒကတော့ဘုရားရှင်ဟောတော်မူတဲ့အတိုင်း16လုံးကိုပဲရှုရှုဟာရှုသွားတယ်ဆိုပြီးတော့သူတို့ကတော့ဒီလိုပြောတယ်ဒီအပရိဝါဒကတော့မဟုတ်ပါဘူးတဲ့ခုနက အပြစ်မဲ့ခြင်းကျူနေတဲ့ကြံနေတဲ့စေတသိက်တွေကိုလည်းထိုချိန်ကမှရှင်သာရိပုတ္တရာမမြင်ဘူးလို့မပြောနိုင်ပါဘူးလက္ခဏာဟာရမြစ်ကြီးကြီးနဲ့သာမြတ်စွာဘုရားကကုံစင်အောင်ဟောမတော်ခြင်းဖြစ်တယ်ဆိုပြီးဒီလိုရှင်းထားပါတယ်နော်ဒါကြောင့်ဒီလိုဝါရနှစ်ခုရှိတဲ့အချိန်ခါမှာဘုန်းကြီးတို့ပါရဇိကအထက်ကရာမှာရှင်းထားတာကတော့နောက်ဆုံးဖွင့်ဆိုနေတဲ့ဝါဒကိုအနှစ်သာရအဖြစ်မှတ်ယူပါဆိုပြီးတော့စာပေယူဆပုံဤစနစ်တစ်ခုကိုပြုတ်သတ်မှတ်ပေးထားပါတယ်ဒါပါရဇိကအထက်ကရာမှာရှိပါတယ် ပြီးတော့အဲ့ဒီနိစ္စနဲ့အရာသူကအပရိဝါဒကိုနောက်ထပ်ပြီးဖွင့်ထားတော့ဘုန်းကြီးတို့ကအပရိဝါဒကိုအနှစ်သာရအဖြစ်မှတ်ယူပါပါတယ်။ဒါကြောင့်ဘုန်းကြီးဇရာထဲမှာဇန္နတရား34လုံးလုံးပဲထည့်ထားတယ်။သို့တော့ယောဂီတွေကိုလက်တွေ့သုတေသနာပြုကြည့်တဲ့အချိန်ခါမှာဒီဇန္နတရားတွေကအကုန်လုံးရှိလို့ရပါတယ်။ဘာဖြစ်လို့လဲ။ဒီဝိထုနဲ့အာယုံကိုပူးတွဲသိသိပြီးမှသူကရှုတာ။ဝိထုနဲ့အာယုံကိုပူးတွဲသိသိပြီးမှရှုခဲ့မယ်ဆိုရင်လုပ်ငန်းခွင်ကစနစ်တကျ လောက်ထားတဲ့လုပ်ငန်းခွင်ဖြစ်ချင်းကြောင့်ဒီဇာဏတရားတွေကိုလည်းရှုလို့ရပါတယ်။ဇာဏတရားကိုရှုလိုက်ရတဲ့ပုဂ္ဂိုလ်ကပြန်ကမ္မောသရဏတရားတွေကိုလည်းနိမိပြီးဝိထုနဲ့အာယုံပုတ္တသိသိပြီးရှုခဲ့မယ်ဆိုရင်ရှုလို့ရပါတယ်နော်။အဲ့တော့ဒီရုပ်တည်နံတွေကိုရှုပြီးတဲ့အချိန်ခါမှာခုလိုပေါ့ဇာဏတရားတွေကိုရှုပြီးပြီ။ဇာဏတရားတွေကိုရှုပြီးဒီပုဂ္ဂိုလ်ဘာပြန်လုပ်ရမလဲခမောကြည့်အောင်ပါ။သောဤမင်းဖတ်တပိစမကဓမ္မကိဋ္ဌိတိတာတိဥပဒါရင်တောဟုတ်ထုံနေတိဓာတိပါဇာနာတိ ဝုထုနာမကရဇကာယောဉာဏ်တန်တယဝုဒ္ဒံဣတိစမေဝိညာဏဣဋ္ဌတိတံဣဋ္ဌပရိပဋ္ဌံတိသောအထတောဘုဒ္ဓနိစေဝဥပဒရူပနိစအထက်ကကဖွင့်ထားတယ်နော်။အောက်မှာဒီကံကလည်းဖွင့်ထားပါတယ်။ဘာပြောလို့လဲ။ခတ္တပိစမကတရားဥဆောင်နေတဲ့ဒီနန္တရားတွေကိုသိသိပြီးတဲ့အခါမှာဒီယောဂဝဆရာပုဂ္ဂိုလ်ကဒီဖတ္တပိစမကတရားဥဆောင်နေတဲ့ဒီနန္တရားတွေဟာဘာတွေကိုမှီဖြစ်နေတယ်ဆိုပြီးတော့ဉာဏ်ဖြင့်တဖန်စဉ်းစားဆင်ခြင်ကြည့် စဉ်းစားဆင်ခြင်ကြည့်တာဒီနံတရားတွေကဒီအလုံးအင်းအတွင်ဘွေမနောအကြီးကိုအစွဲပြုပြီးဖြစ်နေတာကိုမြင်နေတော့သူတို့ဘာဝကိုမှီဖြစ်တယ်ကြည့်လိုက်တော့အရိယဝုထုယုတ်ကိုမှီဖြစ်နေတာသွားတွေ့တယ်။ဝုထုယုတ်ကိုမှီဖြစ်တော့အဲ့မှာဝုထုယုတ်ကိုမှီရဖြစ်ကြကုန်ဟုကိုယ်ပဲပြပြသိတယ်။ပမာတိစွမ်းအင်ကအကောင်းနေတယ်။ဉာဏ်လေးရောင်ကြီးတွေကလည်းအကောင်းနေတော့အဲ့ဒီမှာဒီနေရာမှာသူတို့မှီဖြစ်နေတယ်ဆိုတာကိုသွားတွေ့တယ်။တွေ့လိုက်တဲ့အခါကျတော့ ဝတ္ထုမြည်ဒီကကရဇကာယဒီဝတ္ထုဆိုတာဘာလဲမြညာဝတ္ထုရုပ်ဆိုတာဘာလဲကရဇကာယကရဇကာယဆိုတာကဘာလဲလို့ပြီးတော့ဤငါဤဝိညာဉ်သည်ဤကရဇကာနဲ့ကာယနဲ့မြည်ဖြစ်ဤကရဇကာယနဲ့ဆက်ဆက်ဖြစ်ဒီလိုဘုရားရှင်ကဟောကြားထားတော်မူတယ်အဲ့ဒါကတော့ဘုန်းကြီးတို့သမင်းညဖလတ်တုတ်ကြအဇာတရကိုမြတ်စွာဘုရားဟောတဲ့ခါမှလည်းဒီစကားရကလေးပါတယ် မိသီမနိကမမဟာတုကုလိုထာကြီးပြပိုက်ကိုမြတ်စွာဘုရားဟောတော်မူတဲ့အခါမှာလည်းဒီစကားရပါပါတယ်။အဲဒီတော့ပုဂ္ဂိုလ်တ attva ဇီဝအတ္တလူနာဖြစ်မှာမရှိယုံနာမြတ်သာရှိ၏ဤသို့ပိုင်းခြားမှတ်သားတတ်သောနမရောဝဝဌာဏဉာဏ်ကိုအလိုရှိရတဲ့အရာဌာဏဖြစ်သောကြောင့်အကျွင့်ကြံမရှိဂုံစီအောင်ယုတ်တရားကိုသိသိချင်းကိုညွှန်ပြတော်မူခြင်းဟာဘုထုမြည်သည်ကရဇကာယတိဟုအထကရာဆရာတော်ကဖွင့်ဆိုတော်မူခြင်းဖြစ်သည်။ ဝိတုဆိုတာကရဇကာယပဲအဲဒီကရဇကာယဟာဘာတွေလဲရေကုံအဖြစ်ဘူတိယဥပါဒယုတ်ပြီးတဲ့ဘူတိယနဲ့ဥပါဒယုတ်ဆိုတော့ဘူတိယက၄ခုဥပါဒယုတ်က24ခုနော်သို့တော့ဒီနေရာမှာဆိုလိုတာကတော့ဒီမဟရိယဝတ္ထုကိုပြီးဖြစ်တယ်ဟရိယဝတ္ထုမှာကဟရိယဝတ္ထုခေါ်တဲ့ဒီယုတ်ကလေးဟာသူ့တခုတည်းဖြစ်လို့ရလားမရကလတ်အနေနဲ့ဖြစ်တယ်ဒီကလတ်ဓာတ်ခွဲလိုက်တော့သဘောတရား10ခုရှိတယ်နော်10ခုထဲမှာပထဝီယဘောတိဇောဝါယောက ဘူတယုတ်ကျန်နေတဲ့အစင်းဉာဏ်ရသောဩဇာဇီဝိတဟရိယကဥပါဒယုတ်သို့တော့ဒီဟရိယဓာတ်ကကလကလည်းနှလုံးအိမ်တွင်းမှာသူတခုတည်းဖြစ်သလားဘေးကယုတ်ကရတိအများကြီးပဲဘေးကဟာတွေမရှုနဲ့အဲ့ဒီတခုတည်းရှုရမှာဒီလိုမဟုတ်ပါဘူးနော်မြင်အဲ့ဒီမှာဟရိယဓာတ်ကလည်းပြန်ကျူဖြစ်နေတဲ့54မျိုးသို့မဟုတ်63မျိုးပေါ့နော်ဒီယုတ်တွေကိုပါညွှန်နှောက်ပြီးရှုရမယ်ဒီမူရိယဥပါဒဝိတွေကညွှန်နှောက်ရှုရမယ်အဲ့ဒီလိုရှုစာကိုသိစေခြင်းရဲ့အတွက် ဘုရားရှင်ကိုရိုတိုင်ကဣတိစမေဝိညာဏအဋ္ဌတိတံအဋ္ဌပရိပဒံဆိုပြီးတော့တာမညဖလသုတ်တံမှာလည်းဟောထားတယ်မဟာတုကုလူဓာကြီးပြပိုက်ကိုဟောတဲ့မဟာတုကုလူဓာကြီးသုတ်တံမှာလည်းဟောထားပါတယ်ဒီဝိညာဉ်သည်ဒီကရဇကာယ၌ပြီးပြီဒီကရဇကာယ၌ဆက်ဆက်ဖြစ်နေတယ်ဆိုပြီးဘုရားရှင်ကလည်းဒီလိုဟောထားတယ်အဲဒီတော့ဒီကရဇကာယဆိုတာကဘာလဲဘူရိယဥပဒယောတိဝေကရဇကာယလို့ခေါ်ပါတယ်ဘာကြောင့်လဲအကြောင်းကနှစ်ချက်ရှိတယ်နော် ဘုန်းကြီးတို့ဒီအဘိဓမ္မာနိယဟရယောဒီမနောတမနောဝိညာဏတမြည်ရနေတဲ့စိတ်စရိတ်တွေနော်ဝိညာဉ်ဒီဝိညာဏတတ်တွေနဲ့ရှင်တွက်ဖြစ်နေတဲ့စိတ်စရိတ်တွေဟာဘာကိုမှီဖြစ်တယ်လဲဆိုတော့ဒီဟရိယဟုတ်ဖြစ်ကိုမှီဖြစ်တယ်။ဒါကအဘိဓမ္မာကအတိတ်ကသူကဖွင့်ပြတယ်။သို့တော့ဒီသုတ်တန်ကြီးကတော့အလုံးလုံးတဲ့ကြီးဖြစ်တယ်။ခဏပြိုခဏခေါ်တဲ့အတုံးခဲတွေကိုပြိုကွဲသွားအောင်ရှုရတဲ့လုံငန်းကုန်ဖြစ်တယ်။ရုပ်တုံးရုပ်ခဲတွေကိုဖြိုခွဲရတယ် ဟရိယဝတ္ထုရှုကြည့်ရင်ဟရိယဓာတ်ကကလပ်ကိုဒီဓာတ်ခွဲနိုင်မှဒါကဟရိယဓာတ်ကကလပ်ဒါကဟရိယဝတ္ထုယုတ်ဒီလိုခွဲခြားသိဟရိယဝတ္ထုယုတ်ကိုခွဲခြားသိပါမှဟရိယဝတ္ထုယုတ်ကိုဒီနံတရားတွေပြီးပြီတယ်ဆိုတာသိသို့တော့ဟရိယဝတ္ထုဟရိယဓာတ်ကကလပ်ကိုဓာတ်ခွဲနိုင်တဲ့ပုဂ္ဂိုလ်ကဉာဏ်နဲ့ယုတ်ကလပ်တွေကိုဒီနှလုံးအိမ်တွေမှာပြန်ယူဖြစ်နေတာဒါတွေကိုတော့မရှုပဲထားရမယ်ဆိုတော့ဒါကသဘာဝမချတော့လုပ်ငန်းခွင်မှာကသူတို့ကအကုန်လုံးပြီးဒါကြောင့်သုတ်တန်ကြီးကလုပ်ငန်းခွင်ကိုသင်ပြတဲ့ကြီး လက်တွေ့ရှုတဲ့အခါမှာတော့အကုန်လုံးရှုရမယ်တကယ်တမ်းဒီနန္တရားတွေမြည်ဖြစ်တဲ့ရုပ်ကိုပြောပါစေတော့အရိယဝတ္ထုရုပ်ပဲအဲ့ဒါဟုတ်မဟုတ်ကဒီကကြီးနည်းနည်းလေးစမ်းကြည့်ဖို့ကောင်းတယ်ခုမျက်မှောက်ခက်ကငါပြောနေတယ်ဆိုတော့တော်တော်ခက်နေတယ်ဗျာဗုဒ္ဓအဘိဓမ္မာနဲ့အတိညာအတိစိတ်ကဥနှောက်မှာဖြစ်တယ်လို့တို့ကတို့ခင်ဗျားများပြောချင်တယ်ဘုရားမိဓမာကတော့အဲ့ဒီဟရိယဝုဒ္ဓယမှာပြီးဖြစ်တယ် ဒီဉာဏ်ကအရိယဝတ္ထုမှာဖြစ်နှုတ်ဥနောက်မှာကမိမိစိတ်စိတ်မဖြစ်ဘူးလို့ဆိုဖြစ်ပါတယ်ဖြစ်ပေမဲ့လို့ဥနောက်ကဘုန်းကြီးတို့ဥနောက်ကိုဥနောက်မှာရှိတဲ့ဓာလေးဘက်ကိုသိသိပြီးတော့ဗမာရီကိုထူထောင်လိုက်ရင်ဥနောက်ဟာယုတ်ကလတ်ရဲ့အပေါင်းအစုပဲအဲ့မှာယုတ်ကလတ်ပေါင်းဘယ်လောက်ရှိလဲ၄မျိုးခရ၅မျိုးခရဓာတကကလဘာဝဓာတကကလစိရိဇအတ္တကလဥရဇအတ္တကလအာရဇအတ္တကလယုတ်ကလတ်အမျိုးအစား၅မျိုးယုတ်၄၄ အဲ့ဒီထက်မှာစိတ်စရိတ်တွေမှီဖြစ်နိုင်တဲ့ယုတ်ကကာယဓာတကကလပ်မှာပါနေတဲ့ကာယအကြည့်ဓာတ်လေးတစ်ခုဒီကာယအကြည့်ဓာတ်ကိုမှီဖြစ်တဲ့စိတ်ကဘာစိတ်လဲကာယဝိညာဉ်စိတ်ဒီတစ်ခုကာယဝိညာဉ်စိတ်တွေစရိတ်ဘယ်နှလုံးရှင်လဲခုနှလုံးပဲဖတ်တာဝေဒနာသိညာစေဒနာဥပ္ပကရဇိဝိတဝိတိကာရအဲ့ခုနှလုံးထဲမှာဉာဏ်ပါလား အတိအကျပဲမယုံရင်စမ်းကြည့်လက်တွေ့စမ်းကြည့်တော့ဘုရားရှင်အဘိဓမ္မာတွေကလက်တွေ့စမ်းလို့ရတယ်ဉာဏ်ကဒီမှာမရှိပါဘူးနော်ဒီနှလုံးအိမ်အတွင်းမှာကဖြစ်ပေါ်သွားတာခုနက34လုံးဇန္နတရား34လုံးဆိုရင်34လုံးနဲ့မှာပညာတိစိတ်ပါတယ်ဉာဏ်ပါတယ်ဒီနန္တရားတွေကိုရှုနေတဲ့ဝိပဿနာသောဝိသိကလည်းဒီနှလုံးအိမ်အတွင်းခရိယဝတ္ထုကိုပဲမိသွပြီးဖြစ်နေတယ် မထကိုရှုနေတဲ့ဒီသမထကိုရှုနေတဲ့စိတ်တွေကလည်းဒီခရိယဝတ္ထုကိုပဲဖြစ်ဖြစ်တယ်ဒီယုတ်ဉာဏ်နဲ့ရှုနေတဲ့အနိစ္စရှုတယ်ဒုက္ခရှုတယ်အနတ္တရှုတယ်အနိစ္စပဲဒုက္ခပဲအနတ္တပဲလို့သိတယ်အဲ့ဒီတဲ့အသိဉာဏ်တွေဟာဒီခရိယဝတ္ထုယုတ်ကိုပဲဖြစ်ဖြစ်တယ်ပါဒါကြောင့်ဗုဒ္ဓဗိဓမာနဲ့ခင့်တဲ့ကတော့တခါတလေနည်းနည်းလေးကတိကောက်တော့ဖြစ်တယ်သို့တော့အနောက်တိုင်းသားတွေတချို့အောင်မြင်ကြပါတယ်ဒီရှုခွက်တွေအောင်မြင်တဲ့အခါမှာဘုန်းကြီးလည်းလက်တွေ့ပဲဒါနည်းနည်းလေးသူတို့မေးကြည့်တယ်အာဒီမှာဖြစ်တယ်ဟိုဒီမှာမဟုတ်ဘူးဒါသူတို့လည်းပြောတယ်နော် လက်တွေ့ရှုလို့ရတဲ့လုပ်ငန်းခွင်တွေပါဒါကြောင့်ဘုန်းကြီးတို့ဗုဒ္ဓအဘိဓမ္မာမှားတယ်လို့ဘယ်လိုမှပြောလို့မရပါဘူးပပိညုတ္တဉာဏ်တော်မြတ်ဖြင့်ခွဲခြားစိတ်ဖြာပြီးမှဟောကြားတော်မူတဲ့တရားဒီတရားတွေဟာဒီနေ့လက်တွေ့ရှုလို့မရရင်ဘုရားလည်းမဟောပါဘူးသူကဘုံတော်ဘောဓိယငါကိုယ်တိုင်သစ္စာလေးပါးသိပြီးတဲ့ကနိနိုလည်းသစ္စာလေးပါးတရဝါရီလည်းသစ္စာလေးပါးသိရပါဒီဥဒိချက်နဲ့ပါရမီဖြည့်ပြီးဟောနေတဲ့တရားပါနော်အဲဒီလိုဟောထားတဲ့တရားတွေကိုမိမိတို့ကစနစ်ကလေးကိုမလိုက်နာဘဲနဲ့သွားပြီး ပြစ်ပယ်ခဲ့မယ်ဆိုရင်တော့မိမိတို့ကဘဝဆုံးမသွားဘူးလားဆုံးသွားတယ်ဘုရားသာသနာနဲ့တန်လွဲသွားတော့ပဲနောက်ဘဝဆိုတာကတော့မပြောနိုင်ဘူးတွေ့ကျင်လဲတွေ့မယ်မတွေ့ကျင်လဲမတွေ့သေးချာအောင်လို့မှတွေ့မသေးချာရင်တော့အတိအကျမပြောနိုင်ဘူးနော်ဒါကြောင့်ဒီနေရာမှာဘုထုမြည်သည်ကရဇကာယတိဟုအထံကရာဆရာတော်ကဖွင့်ဆိုသွားတော်မူခြင်းဖြစ်သည်ရင်းစကားရဖြင့် သက္ကဝုဒ္ဓသောတာဝုဒ္ဓကဏဝုဒ္ဓဇင်ဝဝုဒ္ဓကာယဝုဒ္ဓဟရိယဝုဒ္ဓဟူသောဝုဒ္ဓယုတ်တက်တဲ့မြတ်ကိုသာဤနဲ့ဝုဒ္ဓယတရားကိုကောက်ရွသည်မဟုတ်ယင်းဝုဒ္ဓယုတ်တို့နဲ့ဌာနတစ်ခုအတွင်း၌ဒေါရတစ်ခုအတွင်း၌တိရှိကြကုန်သော54မျိုး54မျိုးသောဗုဒ္ဓယုတ်ဥပဒါယုအလုံးတို့ကိုပင်ဝုဒ္ဓအယတရားကိုကောက်ယူရမည်ဟုဆိုလိုသည်ရဇဂယအမိယာသောဗုဒ္ဓယုတ်ဥပဒါယုအလုံးကိုပင်ဝုဒ္ဓအဖြစ်ပြီးစေခြင်းကငါဤဤဝိညာဉ်သည်ဤကရဇဂယနှင့်ပြီးဖြစ်ဤကရဇဂယနှင့်ဆက်ဆက်ဖြစ်၏ဟု သာမညဖလသုတ်တံဒီကနိကေဒီလက္ခဏဝက်ကပါဠိတော်သာမဏေ82မဟာတကုလူတာဤသုတ်တံမိဇိမနိကေမိဇိမဗန္နတပါဠိတော်သာမဏေ209အဲဒီအစုံမင်းကိုထုတ်ဆောင်၍ညွှန်ပြတော်မူသည့်တကုကပြတ်တယ်နော်ဒီတဲ့ဟောတင်ပြခဲ့တဲ့ဇိမိဥပရိသတို့ကနန္တရားကိုသိသိလိုသောယောဂဝဆရာပုဂ္ဂိုလ်တို့လိုက်နာတင်သောစိကဥပရိသအချုပ်ဖြစ်သည်ကျွင်းကြံသောစိကဥပရိသအချုပ်ကိုလီ အလင်းသိညာ၌ထမှန်၍ရေးသားတင်ပြပါဦးမည်တဖန်တန်တရားတို့ကိုသိစီရ၌သက္ကုဒ္ဒရဝိထိစသည်ဖြင့်ဝိထိချောင်မျိုးရှိရာမနောဒရဝိထိမှာဝိထိစိတ်အရေအတွက်ပို၍နေပါသည်ဖြင့်ယင်းမနောဒရဝိထိကစ၍နန္တရားတို့ကိုသိစီပုံကိုဆက်လက်တင်ပြအပ်ပါသည်ယင်းမနောဒရဝိထိတို့တွင်သမထယန္တိကပုဂ္ဂိုလ်သည်အပ္ပနာသောမနောဒရဝိထိကစ၍သိစီရန်ဝိသောတိမဲ့အထေကရာဒုတိယထွေဆံမျက်နှာ222တွင်ညွှန်ကြားထားသည်ဖြင့် ဇာဏတမပတ္တိဝိသီမြတ်၏အတွင်း၌တည်ရှိသောဇာဏဓမ္မအမိယာသောဇာဏတရားတို့ကစ၍တင်းစီဘုံကိုဆက်လက်၍ရေးသားတင်ပြအပ်ပါသည်ဆိုပြီးတော့ဒီမှာရေးထားတယ်နော်အဲ့ဒီမှာဇာလေးတွေနော်အာနာပါနပြိပါကနမိတ်ကိုအာယုပြီးရှုတဲ့ဇာခွက်ပဲညကထာဒီကြောင့်ပြောခဲ့ပြီးပြီနော်အဲ့တော့ဇာဏတရားတွေကိုမိမိကရှုလိုက်တဲ့အချိန်ခါမှာ ရှင်ရှင်နတ်နတ်အောင်အောင်မြင်မြင်နဲ့ရှုလို့ရပြီဆိုလို့ရှိရင်တော့ဘုန်းကြီးတို့ကာမဝဆရနန္တရားတွေကိုပြောင်းပြီးတော့ရှုနိုင်ပါတယ်နော်ကာမဝဆရနန္တရားတွေကိုပြောင်းပြီးရှုလိုက်တဲ့အပိုင်းမှာလဲအဲဟုတ်ပြီဒီဒီဟိုဘက်ကစာမျက်နှာ151ကိုလှမ်းပြီးကြည့်လိုက်ပါမယ်နော်ဘုန်းကြီးခုနကပြောချင်တာလေး တတိပြုရန်ဝါရခွဲများတဲ့နော်အနုပရသုတ်တံတွင်ရှင်သာရိပုတ္တရာကိုရောင်မြတ်ကြီးသည်ပရမဇာဏတရားတို့ကိုသိသိလျက်ဝိပဿနာရှုရ၌ပါဠိတော်ဝေဝိတ္တဝိสารပီတိဒုက္ခဧကဂရဖတ္တဝေဒနာတင်ညာစေနာစိတ်တဆန္ဒအတိမောကဝရိယတတိဥပက္ခဥပက္ခဆိုရကတော့တတရမိဇတတရကိုဆိုလိုတာနော်မနတိကာရဟုနန္တရား16လုံးတို့ကိုသာတယုတ်ထုတ်၍တည့်ရဟောကြားထားတော်မူ၏အထေကရ၌လီသောလတဓမ္မ ထေကရာဆိုတာကတော့ဥပရိပဏ္ဏတအထေကရာသာမျက်နှာ60မှာသောလတဓမ္မ16မျိုးသောတရားဟုဖြင့်သာမညာအဖြစ်နန္တရား16မျိုးကိုသိသိရှုပွားကြောင်းကိုဖိတ်ဆိုထားတော်မူသို့သောအာသရိယဓမ္မပါဠအမည်ရတော်မူသောနော်ဆရာတော်အရှင်ဓမ္မပါဠမထေမြတ်ကဝဒန္တိဝါဒအပရိဝါဒနှမျိုးခွဲ၍အောက်ပါအတိုင်းဖွင့်ဆိုသွားတော်မူ၏သောလသန္နဧဝစိတ္တဓမ္မနာဂဟနာတေတံယေဝထေရဏဝဟုထပိတဘာဝတောသတိဖြင့်သူကရေးထားတယ်နော် အတိပ္ပယ်လေးပြောမယ်ဝဒန္တိဝါဒနော်ဒီနေရာမှာ၁၆မျိုးသောဇာဏဓမ္မတို့ကိုသာလျှင်တည့်ရယူရဟောကြားတော်မူခြင်းဖွင့်ဆိုတော်မူခြင်းမှာထို၁၆မျိုးသောတရားတို့ကိုသာလျှင်အရှင်သာရိပုတ္တရာမထေရမြတ်ကြီးသည်တလုံးစီတလုံးစီဉာဏ်ဖြင့်ပိုင်းခြားမှတ်တတ်အပ်သည့်အဖြစ်ကြောင့်ဒီထိုခါဝဲထိုအရှင်သာရိပုတ္တရာမထေရမြတ်ကြီး၏အသိဉာဏ်၌ထို၁၆မျိုးသောတရားတို့သည်သာလျှင်ထင်ရှားတည်ရှိနေကုန်၏အခြားသောဇာဏဓမ္မတရားတို့သည်ထင်ရှားမတည်ရှိကြကုန်ဟု ရာမြတ်တို့ကမိတ်ဆွေတော်မူကြကုန်၏ဒါကဥပဒန္တိဝါဒဆိုတာဆရာမြတ်ဒီမိတ်ဆိုတာနော်သို့တော့အပရိဝါဒတခုပြောတယ်တခြားဆရာတော့မတူဘူးဒါပေမဲ့လေးစားတတ်တဲ့ပုဂ္ဂိုလ်တွေဒီပရမေဇာဏတရားတို့နဲ့ဝိရိယနဲ့တတိကဝိရိယဣန္ဒြေပတိဣန္ဒြေအမြင်ရှိသည့်ဣန္ဒြေထိုက်သောတရားတို့ဖြစ်ကြ၏ဣန္ဒြေထိုင်သောဝိရိယနှင့်တတိကိုတိုက်ရိုက်တရုပ်ထုတ်ဆောင်၍ယူဆောင်လျက်ဟောကြားတော်မူသဖြင့်ဟောကြားတော်မူခြင်းဖြင့် ဣန္ဒြေဖြစ်ပုံချင်းတူညီမှုရှိသောကြောင့်တရားနှင့်ပညာတို့ကိုယူပြီးသားလင်ဖြစ်ဟောပြီးသားလင်ဖြစ်လက္ခဏာဟာရနိတ္တနိတိသဘောလက္ခဏာချင်းတူတာကိုပေါင်းစုပြီးခေါ်တဲ့နိကိုလက္ခဏာဟာရနိတ္တနိလို့ခေါ်တယ်နော်တတိတိသောမရစရိသိတို့၌သာအမြဲရှင်သည်ဖြင့်ဧကအပြည့်ကင်းစင်သောတရားဓမ္မတစ်ခုဖြစ်အပြည့်ကင်းသောတတိကိုတည့်ရဲ့တယုတ်ထုတ်ဆောင်၍ယူဆောင်လက်ဟောကြားတော်မူခြင်းဖြင့်ပင်လင်းဧကအပြည့်ကင်းစင်သည့်သဘောအဖြစ်ကျူညီသောကြောင့် ကာယပတ္တိစိတ်တပတ္တိကာယလဟုတာစိတ်တလဟုတာကာယမုဒ္ဒတာစိတ်တမုဒ္ဒတာကာယကမိညတာစိတ်တကမိညတာကာယဘာဂုညတာစိတ်တဘာဂုညတာကာယစုကတာစိတ်တစုကတာဟူသောအစုံအစုံဖြင့်အဖြင့်ဟောကြားတော်မူသောယောဂရစေတသိက်6စုံတို့ကို၎င်းအလောဘအဒေါသတို့ကို၎င်းယူပြီးသာလျှင်ဖြစ်အရှင်သာရိပုတ္တဟောမိသာလျှင်ဖြစ်ထိုတရားတို့ဤလိဇန်စိတ်တို့ဘာနှင့်အကျုံးဝင်သောတရားတို့ဖြစ်ခြင်းကြောင့်သည်အရှင်သာရိပုတ္တရာမထေရမြတ်ကြီးသည်လိ နာနာဓမ္မတို့ကိုတာမညာအဖြစ်ဒီလုံးစီဒီလုံးစီပင်ချမှတ်တတ်လျက်ဝိပဿနာကိုအထုတော်မူသည်သာဖြစ်ထို့ကြောင့်ထို16မျိုးသောတရားတို့မှကျွင်းကြံကုန်သောဌာနဓမ္မတရားတို့သည်လေအရှင်သတိဗုဒ္ဓရာမထေရမြတ်ကြီးအတိညာနှင့်မထင်လာကြပါကုန်ဟုပြောဆိုခြင်းကမတက်ကောင်းသည်သာဒီဟုအပရိစီယမြတ်တို့ကမိတ်ဆွေတော်မူကြသည်နောက်တစ်ခုစာပေစည်းကယူဆဖို့နည်းစစ်ကလေးတစ်ခုဆိုတော့ဘုန်းကြီးပြောကြတယ်နော်ရောရောအထကရအဝါတော်ဝါ ထေရဝါဒောဝပစ္စာဝုစတိသောပမဏတောတတဘောမူရေးစာလေးပြုတ်နေနော်ဝိနည်းအထက်ကရာပါရဇိကအထက်ကရာစာမျက်နှာ160မှာနော်အချင်းချင်းအထက်ကရာဝါဒကို၎င်းထေရဝါဒကို၎င်းနောက်ဆုံးထားယူဖွင့်ဆိုထား၏ထိုနောက်ဆုံးထားယူဖွင့်ဆိုထားသောဝါဒကိုသာလျှင်အနှစ်သာရအဖြစ်ပမာဏအဖြစ်မှတ်သားပါဒါကစာပေစည်းကမ်းယူဆပုံနည်းစနစ်ပဲနော်အဲယူဆပုံစည်းကမ်းတတ်မှတ်ချက်အရဒီကဆရာတော်ဒီအပရိဝါဒကိုနောက်ထားယူဖွင့်ဆိုထားတဲ့ဖြင့် ထိုအပရိဝါဒကိုသာလျှင်အနှစ်သာရအဖြစ်မှတ်သားရမည်ဖြစ်သည်အပရိဇာဏနသုတ်တံများနှင့်အညီပင်ဒီဘာဖြစ်လို့လဲအပရိဇာဏနသုတ်တံမှာအကုန်လုံးသိရမယ်ဆရာကဟောတာအဲဒါအဲ့ဒီသုတ်တံအရာအကုန်လုံးဒီဥစ္စာနဲ့အတူတူပါပဲဆိုပြီးဖွင့်ထားနော်ဒါကြောင့်ခွန်ကြီးတို့ဒီစာပေနယ်မှာအလွန်အရေးကြီးတဲ့ဒီလိုစည်းကမ်းသတ်မှတ်ချက်ကလေးတွေကိုမိမိတို့ကရိုးသေးသေးလိုက်နာရမယ်ဒီဇာဏတရားတွေကိုသိသိပြီးတဲ့ပုဂ္ဂိုလ်ကလည်းဇာဏတရားသိသိုံနဲ့မပြီးဘူးဒီဇာဏတရားတွေဘာမှမဖြစ်နေတယ်ဆိုလိုက်ပြီးကြည့်ရတယ် မွေတကောင်အိမ်နဲ့တွေ့လို့ရှိရင်ဒီမွေပမာနေတဲ့လို့လက်ရှိလေသူပုံနေတဲ့နေရာသွားတွေ့နိုင်တယ်အဲ့ဒီပုံစံလိုပဲဒီနန္တရားတွေကိုရှုတတ်တဲ့ပုဂ္ဂိုလ်ကဒီဇာနန္တရားတွေဘာမှီဖြစ်နေတယ်ကြည့်လိုက်တော့ခရိယဝတ္ထုသွားတွေ့ခရိယဝတ္ထုကလည်းတကူတည်းမဖြစ်ဘူးယုတ်ကလအနေနဲ့ဖြစ်တယ်ဒီယုတ်ကလတက်ခွဲတော့10ခုဒီ10ခုကလည်း10ခုတည်းမဖြစ်ဘူးကျန်တဲ့ယုတ်ကလတွေနဲ့ရောပြီးဖြစ်တော့ကျန်တဲ့ယုတ်ကလတွေပါရောနှုတ်ပြီးတော့ရှုရတယ်ဒါကသုတ်တန်ကြီးကလုပ်ငန်းခွင်လုပ်တဲ့နည်း လုပ်ငန်းခွင်မှာတော့ဒီတစ်ခုပဲရှုခွာမရှုနဲ့ဒီလိုပြောလို့ညောင်ရင်းအကုန်လုံးဝိုင်းပြီးရှုရတယ်။အဲဒါဟရိယတတကကလည်းတစ်ခုလားဆိုတော့မဟုတ်ဘူးအများကြီးပဲ။အဲ့ဒီအများကြီးတဲ့ကတခုသောဟရိယတတကကလကိုသာဟရိယတတကကလမှာရှိတဲ့ဟရိယဝုထုယောကိုသာရင်ဒီဇာဏတရားကမှီဖြစ်တယ်။သူရေပေါ်ရစည်းကံအရပြောရင်တော့ဒီဇန်စိတ်ကကိုနံပါတ်1ထားတော့နံပါတ်1ရှေ့က စိတ်ကြခဏနဲ့ဉာဏ်ယူဖြစ်တဲ့ဟရိယဝတ္ထုယောကိုပြီးပြီးဖြစ်တယ်။ဒါစိတ်ကြဝိရိသေနမှာဒီတိုင်းပဲ။သက္ခုဝိညာဉ်သောတာဝိညာဉ်ခန္ဓာဝိညာဉ်ဇေဝဝိညာဉ်ကာယဝိညာဉ်ဆိုတဲ့ဒီဝိညာဉ်၅ခုကလွှဲရင်အဲ့ဒီဝိညာဉ်၅ခုကတော့ဒီယူပါယုံလာပြီးထင်ရင်ထင်ချင်းချက်ချင်းမသိတော့နော်။အတ္တိဘဝင်ဆိုတဲ့နော်လွန်သွားတဲ့ဘဝင်လေးတွေ၂ချက်၃ချက်စသည်ရှိတတ်ပါတယ်။အဲ့ဒီအတ္တိဘဝင်လေးနဲ့ပထမဆုံးအတ္တိဘဝင်နဲ့ဥပါချင်းပြန်ပြီးဖြစ်နေတဲ့သက္ခုအကြည်ကိုပြီးဖြစ်တယ် ကြံနေတဲ့စိတ်တွေကတော့မိမိရဲ့စိတ်တဲ့ရှေ့ကစိတ်တခဏမှာစိတ်တခဏနဲ့ပြိုင်ယူဖြစ်တဲ့ဟရိယဝတ္ထုယုတ်ကိုဒီဖြစ်တာကြီးဟုတ်နော်အဲ့ဒီဝတ္ထုယုတ်တွေကိုလည်းသိသိရမယ်နံကိုသိသိပြီးတဲ့အခါဝတ္ထုယုတ်ကိုသိသိဝတ္ထုယုတ်ကိုသိသိပြီးတဲ့အချိန်ခါကျတော့မှဘာလုပ်ရလဲအဲ့ဒီနံတရားတွေကဘယ်လိုကြောင့်ဖြစ်နေတယ်လဲဆိုတဲ့အကြောင်းကိုလိုက်ပြီးသစင်တက်ရှာဖွေရတယ်ရှာဖွေတဲ့အခါပရိစ္ဆေသမုပ္ပါရှုွက်ဒီမှာဝင်လာပါတယ်နော်ပြီးတော့မှသူကဝိပဿနာခုရတယ်ဒါလုပ်ငန်းခွင်ရဲ့အဆင့်ဆင့်ပဲနော် အဲဒီတော့ဒီယုတ်တိခန္ဓာတရားတွေကိုရှုပြီးတဲ့ပုဂ္ဂိုလ်ကခုနကကာမဝဆရနံတရားတွေကိုရှုတော်မယ်ဆိုလို့ရှိရင်ပြီးသိတဲ့အကြောင်းလေးတွေရှိလာတယ်ဟိုဘက်မှာဖတ်ကြည့်ဟိုဘက်ဆာမျက်နှာ250လေးကိုလှမ်းကြည့်လိုက်ပါယောနိသောမနတိကာရအာယောနိသောမနတိကာရဒါကတော်တော်သိတယ်နီးမှန်လမ်းမှန်နှလုံးသွင်းတယ်နီးမှန်လမ်းမှန်နှလုံးမသွင်းဘူး ဘယ်လိုနှလုံးသွင်းတာကိုနိမနတ်မှာခေါ်လဲဘုရားရှင်ကိုရိုတိုင်းကတက်ရခေါ်ထားတာကအပေါ်မှာကြည့်သောဣဒံဒုက္ခတိယောနိသောမနတိကရောတိအယံဒုက္ခသမုဒယောတိယောနိသောမနတိကရောတိအယံဒုက္ခនិရောဓတိယောနိသောမနတိကရောတိအယံဒုက္ခនិရောဓဂ ामि နိပฏิပဒတိယောနိသောမနတိကရောတိအောက်မှာဖတ်ကြည့်ရနော်အောက်မှာမြန်မာပြန်လေးပြတဲ့1ယောနိသောမနတိကာရဟုသည်1 ဤကဒုက္ခအရိယသစ္စာတရားဒီဟုနိမလမ်းမှာနှလုံးသွင်းနှစ်ဤကဒုက္ခသမုဒယအရိယသစ္စာတရားဒီဟုနိမလမ်းမှာနှလုံးသွင်းသုံးဤကဒုက္ခនិရောဓအရိယသစ္စာတရားဒီဟုနိမလမ်းမှာနှလုံးသွင်းလေးဤကဒုက္ခချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းပြည့်စင်မဲ့ကအရိယသစ္စာတရားဒီဟုနိမလမ်းမှာနှလုံးသွင်းဤကဲ့သို့သောနှလုံးသွင်းမှုမျိုးကိုယောနိသောမနတိကာရနိမလမ်းမှာနှလုံးသွင်းမှုဟုဆိုသည် ကုသိုလ်တရားတွေကိုဖြစ်စေတတ်တဲ့အကြောင်းတွေထဲမှာဒီယောနိသောမနတိကာရကအဓိကနော်ဒီယောနိသောမနတိကာရမရှိရင်အာယောနိသောမနတိကာရဖြစ်ခဲ့ရင်အကုသိုလ်ကကျင်းတယ်ဖြစ်တယ်ယောနိသောမနတိကာရဖြစ်ခဲ့ရင်ကုသိုလ်ကကျင်းတယ်ဖြစ်တယ်ဒါကြောင့်မိမိတို့ကအာယောနိသောမနတိကာရနေရာမှာယောနိသောမနတိကာရကိုအစားထုတ်ပေးဖို့လိုတယ်နော်အိမ်ပြန်သွားတာနဲ့ဘာရစီကြုံလဲအာယောနိသောတရားစီကြုံရမှာဟုတ် သားလည်းမတွေ့ပါဘူးသမီးလည်းမတွေ့ပါဘူးခွာလည်းမတွေ့ပါဘူးဘိုးကြီးလည်းမတွေ့ဘူးဘွားကြီးလည်းမတွေ့ဘူးဖြစ်ကုန်တယ်ဟုတ်တယ်မလားအယောနိသောမနတိကာရတွေကဝမ်းဝမ်းပြီးစီးကြုံနေတယ်ဒါကြောင့်မိမိတို့ကနေ့စဉ်အယောနိသောမနတိကာရကစီးကြုံမယ်ဆိုရင်ကုသိုလ်တရားတွေဖြစ်မလားအကုသိုလ်တရားတွေဖြစ်မလားအကုသိုလ်ဖြစ်တယ်ဒါကိုနားလည်ထားဖို့လိုတယ်နော်နောက်တစ်ခုကမာလိုပဲဆက်ဖတ်ကြည့်မှာပါဠိတော်အကုက္ခရရှိတယ်နော်ထိုတွင်ယောနိသောမနတိကာရမြေတိကမေဖို့နိဗ္ဗာန်စသော ဇီဝချမ်းသာကိုယာကြည်အကြောင်းမဟုတ်သောအဖြစ်အာယုံကိုစိတ်နဲ့ထားခြင်းအာယုံကိုနီးမှလမ်းမှနှလုံးသွင်းခြင်းတည်းနော်ယောနိသောမနတိကာရဟူတိက sorry sorry မေဖို့နိဗ္ဗာန်ဆိုသောဇီဝချမ်းသာကိုယာကြည်အကြောင်းဟုတ်သောအဖြစ်အာယုံကိုစိတ်နဲ့ထားခြင်းအာယုံကိုနီးမှလမ်းမှနှလုံးသွင်းခြင်းတည်းအနိစ္စဖြစ်သောခန္ဓာ၅ပါးနဲ့အနိစ္စဟု၎င်းဒုက္ခဖြစ်သောခန္ဓာ၅ပါးနဲ့ဒုက္ခဟု၎င်းအနတ္တဖြစ်သောခန္ဓာ၅ပါးနဲ့အနတ္တဟု၎င်း အတုပဖြစ်သောခန္ဓာ၅ပါး၌အတုပဟု၎င်းဤသို့ဆိုသောဤဖြင့်၎င်းသစ္စာလေးပါးနှင့်လျော်သော အဖြစ်၎င်းဝိစိတ်ကိုအကျဉ်းပြန်လီစေတတ်သောအဝဇန်းသည်အကျဉ်းအဖန်ဖန်ပြန်လီစေတတ်သောအဝဇန်းသည်အကျဉ်းနှလုံးသွင်းတတ်သောအဝဇန်းသည်အကျဉ်းဘုံဤအာယုံမှတပါသောအာယုံကိုကောင်းစွာဆောင်ထားတတ်သောအဝဇန်းသည်အကျဉ်းဘုံဤအာယုံမှတပါသောအာယုံကိုစိတ်၌ထားတတ်သောအဝဇန်းသည်ရှိ၏ ဤကဲ့သို့သောနှလုံးသွင်းတတ်သောအဝဇန်သည်ယောနိသောမရတိကာရမြည်၏တဲ့အဲ့ဒါကဟိုမှာစိတ်တတအာဝဒနာတိအာဒီနိတဗ္ဗနိပိအာဝဇနတေဝဝေဝစနာနိဆိုပြီးတော့ဟိုမှာဟိုဘက်ကစာမျက်နှာပါရေးနော်ဒါကြောင့်ဒီအာဝဇန်ဆိုတာနဲ့ပတ်သက်လို့ဒီယောနိသောမနတိကာရအယူဆကနည်းနည်းလေးခွင့်ပြောမယ်နော်သက္ကုဒ္ဒရဝိသိဆိုကြတယ်နော် ခေါင်းဆုံးစတဲ့စိတ်ကယူပါယုံကနေပြီးတော့ဒီစက္ခုကြီးနဲ့ဘွင်မနောကြီးကိုရှေ့ရှုရိုက်ခတ်လိုက်တဲ့ဒဇိုင်နဲ့ထဲဒေသတော်ရဘွင်လှုပ်တယ်လှုပ်တဲ့ဘွင်ရက်သွားပြီနော်ရက်သွားပြီတဲ့အချိန်ကမှဝိရိစိတ်ကဖတ်ဆက်ဖြစ်လေဒေသတော်ရဟုတ်ဆန်းဆက်ဖြစ်တယ်အဲ့အဟုတ်ဆန်းစက္ခုသက္ကဝိညာဉ်တမရိစံတရိနာဟူတော်အဲ့ဒီဟာလေသူကမနောရရဟုတ်ဆန်းပဲဟူတော်နဲ့မနောရရဟုတ်ဆန်းအတူတူပဲနော် သူ့ကိုဝုထောဆိုပြီးနည်းနည်းလေးမတူအောင်ပြောင်းထားတယ်ဟိုဘက်ကမနောဒရမနောဒရဝိတိမှာကတော့မနောဒရဝဇန်အဲ့ဒီအဝဇန်ကြီးကဘဝင်ကိုလဲစေတယ်ဆိုတာဘဝင်ကိုရပ်သွားအောင်လုပ်လိုက်နော်ဘဝင်ကိုရပ်သွားအောင်လုပ်လိုက်တယ်ဒီကဆက်ယူပါယုံကဒီဆက်ကိုအကျင်းနဲ့ဘဝင်မနောကြီးကိုလာရိုက်ခက်လာတဲ့ဒီပြင်နေတဲ့ဝိရိစိတ်ကဖြစ်ထားတဲ့ဖြစ်လိုက်တဲ့ဒီပြင်နေတဲ့ဘဝင်ကရပ်သွားဝင်ရအောင်ဒီစိတ်ကဝင်ဖြစ်လိုက်ဖြစ်ရပ်ထန်တဲ့ဒီကိစ္စရဝဇန်စိတ်ကဝင်ဖြစ်တယ်သူကဘဝင်ကိုလဲစေတယ် အဲ့ဒီလဲစေတဲ့အာဝန်ဆန်းနဲ့ဟိုနောက်တော့ဟုတ်သောအခြားတနည်းထေကရာတနည်းမှာတော့ပွင့်ထားပါတယ်နော်အဝဇနိနယောနိသောအာဝတိတေဝဋ္ဌပနိနယောနိသောဝဝထပိတေဆိုပြီးဒီလိုဖွင့်ထားတယ်။အာဝဇံကလည်းနိမလမ်းမှအဖြစ်ဘဝင်ကိုလဲစီတယ်။ဘုံထောကလည်းနိမလမ်းမှအဖြစ်ဆုံးဖြတ်ချက်ချတယ်။အဲဒီလိုဆိုလို့ရှိရင်တော့ နောက်ကကုသိုလ်ဆိုဖြစ်တာဒါပေမဲ့ဒီညမှာတတိတော်တော်ထားရမယ်ဥပကမနောဒရဝဇံမနောဒရဝိတိအဲ့ဒီမှာရှိတဲ့အာဝဇံကတော့သူကအာကောင်းတယ်သူကနိမလမဘုံကိုလဲစီဖို့ရအတွက်သူကတော့အာကောင်းတယ်ဘာကြောင့်အာကောင်းတယ်ဆိုတာကအကြောင်းတည်းရှိပါတယ်နော်ဘုန်းကြီးတို့ဒီထက်မှတော့မရင်ပြဘူးအတက္ကရာမှာရှင်းထားတာရှိပါတယ်ယောဂီပုဂ္ဂိုလ်ကဘုလိုမိတ်ကောင်းဆွေကောင်းဆရာကောင်းသမားကောင်းအစရှိတဲ့ မိဘကောင်းဆရာကောင်းတမကောင်းပေါ့လေဒီလိုပုံကိုယ်ရဲ့ဆိုးဆုံးမှပြည့်အရာမိမိတို့ကနိမလမှာနှလုံးသွင်းတတ်တဲ့သဘောလေးရှိနေတယ်။အဲဒါဒီလိုဆိုဆုံးမှရက်ဒီမှာအဓိကအားဖြင့်နာယူမှတ်သားတဲ့စိတ်ထားတွေကကုသိုလ်သောဝိတိတွေ။အဲဒီကုသိုလ်သောဝိတိတွေကအချိန်သိအားကောင်းလာပြီးအချိန်များစွာဖြစ်လာပြီးဆိုရင်နောက်တော့သက္ကုထောရဝိတိလိုဝိတိတစ်ခုဖြစ်ရင်အဲဒီအာဝဇ္ဇန်တွေကဟိုရှိကမိမိမှတ်သားခဲ့မှုတဲ့ကုသိုလ်ကအမှတ်ရ ဆက်ပေးလိုက်တဲ့အားပေးထောက်ပံ့လိုက်တဲ့အတွက်သူကလည်းအောင်ဆန်းကလည်းမိမှန်လမ်းမှာအဖြစ်ကိုရင်ဘဝင်ကိုရအောင်လုပ်လိုက်တယ်။ဒီနေ့နေ့ထပ်ပြီးလာတော့ညအနာဘာနာကိုရှုနေပြီ။ရှင်လင်တော့ပါတဲ့နမိတ်ကလည်းပေါ်လာပြီ။နမိတ်မှာဘာဝနာစိတ်ကလည်းမြင်ဝတ်စွာကပ်ပြီးဒီအောင်ကြိုးစားလိုက်ပြီ။ဒါကဆရာသမားရဲ့တုန်သင်မှုမိဘဆရာသမားရဲ့တုန်သင်မှုပေါ့နော်။ ကုသိုလ်တွေကအများကြီးဖြစ်နေပြီ။ဟောဒီအာနာပါနဒီလိုနှလုံးသွင်းရတယ်။နောက်တစ်ခါကျတော့လေအာနာပါနဒီလိုပဲနှလုံးသွင်းရတယ်။ဒါရှေ့ရှေ့ကနေသွန်သင်ပြတာပေးတဲ့အကြောင်းကိုအခြေခံပြီးတော့မိမိကလက်ကျွေရှုလိုက်တော့ဒီမှာကုသိုလ်တရားတွေကထက်ခါထက်ခါထိုးပါနောက်ထပ်ဘယ်ကမှဆိုအာနာပါနကပြန်ပြီးရှုတော့ဒီညမှာဒီလိုရှုရင်ဒီလိုဖြစ်မယ်ဆိုတဲ့ဆုခက်ချက်ကလေးတွေမျိုးဖြစ်တယ်ဘူးလားဖြစ်နေအလားတူပဲဒီယူပါယုံကိုအနိစ္စလို့ရှုတယ်ဒုက္ခလို့ရှုတယ်အနတ္တလို့ရှုတယ် ယူပါယုံကိုယူပါယုံလို့ရှုတဲ့စသည်ဖြင့်ဆရာသမားတွေကသင်ပေးတယ်သင်ပေးတဲ့တည်းမိကလက်တွေ့ရှုလက်တွေ့ရှုလိုက်တဲ့အချိန်ကအောင်မြင်မှုကရလာပြီအောင်မြင်မှုရလာတဲ့အချိန်ခါမှာဒီယူပါယုံကဒီစက်ခုတ်ချင်းတဲ့ဝေမနောကြီးလာပြီးရိုက်ခတ်လိုက်လို့ဖြစ်လိုက်တဲ့ဒီစဉ်ချက်ဒီယူပါယုံလေးကိုယူပါယုံလို့ပဲကွာမှတ်ထားလိုက်တယ်ဆရာသမားကလည်းယူပါယုံလို့ပဲမှတ်ဘာမှမလုပ်နဲ့ယောက်ျားမိမပုဂ္ဂိုလ်တ attva လို့မရှုနဲ့ဒါလေးယူပါယုံလေးကိုအယောင်လေးကိုအယောင်လေးလို့ပဲရှုဒါကလကလေးတွေလည်းမြင်နေပြီအယောင်လည်းမြင်နေပြီ ဒီနေ့တော့ဒီအယောင်လေးကိုမိမိကအယောင်လို့ပဲရှုနေတာကတော်တော်လေးအပန်းကြနေတယ်။အပန်းကြနေတာတော့သက္ကုတော်ရဝိသိတစ်ခုဖြစ်လာပြီဆိုရင်လည်းမိမိကဒီအယောင်ကိုအယောင်လို့ပဲနှလုံးသွင်းလိုက်တော့ဒါရှိရှိဇောတွေကကျေတုပြုပြီးလို့ဒီအဝဇန်းကအဲ့ဒီစွန့်ရည်ဝင်လာတာဒါကိုပြောချင်တယ်နော်။ဥပနိဒယပစ္စယတတိနဲ့ကျေတုပြုပြီးလိုက်။အဲ့ဒီစွန့်ရင်ဝင်လာတဲ့အခါကျတော့အဝဇန်းကလည်းသူကယောနိတော်မနတိကရာလို့ဒီလိုသုံးတယ် ဒါကိုတချို့ကဒီပိဿရဝဇံကိုယောနိတော်မနတိကာရသုံးနာနဲ့ပတ်သက်ပြီးတော့တချို့ကလက်မခံဘူးကိုဘက်ကမနောရဝဇံကဒါလည်းယောနိတော်မနတိကာရဖြစ်တယ်ဆိုပြီးပြောနေတယ်ဒီမှာတော့အကောကရှိပါတယ်နော်ဒီထဲလေးပါတယ်အဲဒီတော့ဒီယောနိတော်မနတိကာရကသူ့ရည်တဲ့တက်တက်ဖြစ်လာတဲ့ယောနိတော်မနတိကာရတော့မဟုတ်ဘူးရှေးရှေးဇောတွေမှာရှိတဲ့ကုသိုလ်ဇောတွေမှာပါဝင်နေတဲ့ အထူးသဖြင့်ဉာဏ်ကပေါ့အချက်ပေးတဲ့အာတိသောမြေဥပ္ပန္နိတရားပြည့်စုံတတ်တဲ့ဖြင့်ယေရှုပြုပေးတဲ့အတွက်ဒီအောင်စားမှလည်းဒီတတ္တိဆွမ်းရည်ကဝင်လာတယ်ဝင်လာတော့နောက်တကဒီယူပါယုံကိုမြင်လိုက်တဲ့အကြောင်းဖဲလို့သူကလုံးသွင်းဝင်လိုက်တဲ့နေ့တစ်ပြိုင်တည်းတည်းအောင်စားကဘွင်ကိုအယောင်လို့နှလုံးသွင်းလိုက်တော့ဘွင်ကရပ်သွားပြီရပ်သွားပြီးတဲ့အခါသက္ကဝဉ္ဇတပရိသန္တရိလဖြစ်တယ်ဝိထောကလည်းအယောင်ဖဲလို့သူကဆုံးဖြတ်တယ်ဆုံးဖြတ်လိုက်တဲ့နေ့တစ်ပြိုင်တည်းနောက်ကကုသိုလ်စော်ကြီးဖြစ်တယ်သို့တော့ ဒီပစ္စောတရဝိတိမှာရှိတဲ့ကုသိုလ်ဇောတွေကအရှိန်အဝသိမကောင်းပါဘူးမကောင်းတဲ့အတွက်ကြောင့်သူကဘဝတခုကိုဖြစ်စေနိုင်တဲ့ပရိသတ်ရဲ့အကျိုးကိုပြနေတဲ့စွမ်းရည်တွေမရှိဘူး။ဘုဒ္ဓအခါမှာသာလျှင်အထိုက်တရအနေနဲ့ဘာဘာအကျိုးပြတတ်ပါလေ။ဘာဖြစ်လို့လဲအာသိပြောတယ်။သူကဖြစ်စားနော်။သို့တော့အဲ့ဒီမှာအထက်ကရာကစိတ်ဝင်စားပဲကောင်းတာကတကယ်သူတို့ကနေပြီးတော့အယောင်လို့ဆုံးဖြတ်ပါသလားလို့မေးရင်တော့ဝါဝထပင်တီဝိယဆိုပြီးတော့ဒီလိုဖွင့်တာလေ တကယ်ပင်ပင်နေနေဆုံးဖြတ်ချက်ချနိုင်တာမဟုတ်ဘူးဆုံးဖြတ်ချက်ချသလိုတော့ဖြစ်သွားတယ်ဆိုလိုတာကရှင်းရှင်းကုသိုလ်ဇောတွေကယေရှုပြုပေးရတဲ့အတွက်သူတို့ကယောနိသောမနတိကာရဖြစ်ုံတော့ဖြစ်လို့ရှိသို့တော့အဲ့ဒီသက္ကုဒ္ဒရဝိသိပြီးတဲ့အချိန်ခါမှာနောက်ထပ်မနောဒရဝိသိတွေကဆက်ပြီးဖြစ်တယ်အဲ့ဒီမနောဒရဝိသိတွေမှာပါနေတဲ့မနောဒရဝိသံကတော့ပင်ပင်နေနေတော့ဆုံးဖြတ်နေတယ်သို့တော့ပထမတစ်ချိန် မနောဒရဝိသိဖြစ်တယ်ဒုတိယတစ်ချိန်မနောဒရဝိသိဖြစ်တယ်တတိယတစ်ချိန်မနောဒရဝိသိဖြစ်တယ်အဲ့ဒီသုံးဝိသိလုံးမှာသိမပိုင်သေးဘူးသရုပ်ဓာတစ်ချိန်ဖြစ်တယ်သိမပိုင်သေးဘူးအများအလုံးအဖြစ်တော့ပိသမမြောက်ဝိသိကြမှာတော်တော်လေးပံပင်နေနေဆုံးဖြတ်နိုင်တယ်ဒါကြောင့်ပရိသဏိကျုပ်ကိုပေးနိုင်တယ်ဆိုတဲ့ကုသိုလ်ဇောရဲ့စွမ်းအင်ကအဲ့ဒီပိသမဝိသိလောက်ကစတယ်ဆိုပြီးတော့သံဃာမြတ်မှာဒီလိုဖော်ပြထားပါတယ်နော်ရှင်းရှင်းဇောတွေကတော့ကုသိုလ်မှန်ပေမဲ့လို့ပရိသဏိကျုပ်ကိုပေးနိုင်လောက်အောင်စွမ်းအားမကြီးဘူး အဲ့ဒီမနောတရာဝဇံကတော့ပင်ပင်နေနေဆုံးဖြတ်နေတယ်ဒါကယုတ်တရားလို့ဆုံးဖြတ်နေတယ်ဒါကအနိစ္စပဲဒါကဒုက္ခပဲဒါကအနတ္တပဲဒီလိုဆုံးဖြတ်နေတယ်ဒီယူပါယောရောင်ရောင်လို့လည်းဆုံးဖြတ်နေတယ်ဒါလည်းနိမန္နမှာနှလုံးသွင်းတယ်ဒီယူပါယောအယောင်လေးကိုယုတ်တရားလို့ဆုံးဖြတ်တယ်ဒါလည်းနိမန္နမှာအနိစ္စလို့ဆုံးဖြတ်တယ်ဖြစ်ပြီးပြတာလေးကြည့်ပြီးအနိစ္စလို့ဆုံးဖြတ်တယ်ဒါမှန်တယ်ဖြစ်ခြင်းမြဲခြင်းဖြင့်အနိစ္စခံရတဲ့သဘောကြည့်ပြီးဒုက္ခလို့ဆုံးဖြတ်တယ်ဒါလည်းမှန်တယ် မမျက်စိပဲအကျင့်ခဲအခိုင်မာနှင့်တရာအပြင်တည်တဲ့အတ္တမဟုတ်တဲ့သဘောတရားပဲလို့ဆုံးဖြတ်တယ်ဒါလည်းမှန်နေတယ်ဒီလိုအနိစ္စဒုက္ခအနတ္တအနောက်ရောရှာဆက်စုပ်ပဲအတုဘောပေါ့ဘာဖြစ်လို့လဲမကောင်းတဲ့အနတ္တတိနဲ့ရောဆောင်တယ်နော်မကောင်းတဲ့အစင်းအနတ္တနဲ့ရောနှောင်းတယ်ဒါကြောင့်သူ့ကိုလည်းအတုဘောလို့ဆုံးဖြတ်ဆုံးဖြတ်လို့ရတယ်အဲဒီလိုဆုံးဖြတ်လိုက်တဲ့အခါကျတော့ဒီလိုဆုံးဖြတ်ချက်တွေကမှန်နေတဲ့အတွက်နောက်တဲ့ဇောတွေကဘာဖြစ်လဲကုသိုလ်ဇောတွေဖြစ်ကုန်အဲဒီကုသိုလ်ဇောတွေကို တခါပြန်ပြီးတော့အနိစ္စဒုက္ခအတ္တတပြန်ရှုရမှာသူတို့ကတခါပြန်ပြီးတော့အနိစ္စဒုက္ခအတ္တတရှုရမှာဒီယောနိသောမနတိကာရရှိရင်ကုသိုလ်သောဖြစ်တယ်ယောနိသောမနတိကာရမရှိဘဲယောနိသောမနတိကာရနေရာမှာအယောနိသောမနတိကာရဖြစ်သွားပြီယောက်ျားလိုနှလုံးသွင်းတယ်မိန်းမလိုနှလုံးသွင်းတယ်အမျိုးသားလိုနှလုံးသွင်းတယ်အမျိုးသမီးလိုနှလုံးသွင်းတယ်သားလိုနှလုံးသွင်းတယ်သမီးလိုနှလုံးသွင်းတယ်ရွှေပဲငွေပဲစသဖြင့်နှလုံးသွင်းတယ်နော်ဒီမှာတော့ပါလေပေါ်လာတာပါဘာဖြစ်လဲအကုသိုလ်ဖြစ်သွားတယ် နော်အကုသိုလ်ဇောတွေဇောတယ်တော့တော့အဲ့ဒီအကုသိုလ်ဇောတွေကခုနကပြောသလိုပဲညီနဲ့စက္ခုတော်ရဝိသိမှာအာသိမကောင်းဘူးမနောတရဝိသိတွေမှာလည်း၃၄ချိန်လောက်ကတော့သိအမကောင်းသေးဘူး၅ချိန်မြောက်လောက်ကြာရင်တော့နည်းနည်းလေးအကောင်းတတ်ပါတယ်နော်အဲ့ဒီအကောင်းတဲ့ဝိသိမှာရှိနေတဲ့ဇောတွေကအကျိုးပေးတာကျန်တဲ့ဇောတွေမှာရှိတာကြတော့ခုလိုပိုးတီခေါ်တဲ့ပြိတ္တိနဲ့သုတိချာမှာအထိုက်တဲ့ကုသိုလ်ဇောတွေကကောင်းတဲ့အကျိုးပေးမယ်အကုသိုလ်ဇောတွေက မကောင်းတဲ့အကျိုးပေးမယ်အဲ့ဒီသဘောတော့ရှိပါတယ်ဒါကြောင့်မိမိတို့ဟာဘဝတစ်ခုမှာခုလိုယက်တည်မှုရတဲ့အချိန်ခါမှာဘာတွေကယောနိတော်မနတိကာရအနိမလမ်းမှာနှလုံးသွင်းမှုပဲဘာတွေကအယောနိတော်မနတိကာရအနိမလမ်းမှာနှလုံးသွင်းနေလို့လေဒါတွေကိုသဘောပေါက်ဖို့လိုတယ်ယောနိတော်မနတိကာရဒီခတ်သိမ်းသောကုသိုလ်တရားတွေဖြစ်ပေါ်ရအတွက်သူကအနိကဆုံးအကြောင်းပေါ့နော်အယောနိတော်မနတိကာရလည်းခတ်သိမ်းသောအကုသိုလ်တရားတွေကိုဖြစ်ပေါ်စေတတ်တဲ့အနိကဆုံးအကြောင်းပဲ ပြီးတော့အဲ့ဒီလိုအနိကဆုံးအကြောင်းဖြစ်တဲ့ဤကာမဝဆရာကုသိုလ်ဇောဝိဓိတွေကိုသိသိတော့မယ်ဆိုရင်ဟုတ်ဘက်ကိုစာမျက်နှာ261ကိုကြည့်လိုက်ပါနော်အဲ့ဒီမှာပုံစံလေးချက်ကလေးတစ်ခုရေးထားတယ်နော်ဒါကအခြေခံအကြောင်းရင်းပဲဒီက ခုနကသက္ကုဒေါရဝိဓိနန္တရားတွေကတော့ညကပြောခဲ့တဲ့အတိုင်းဝိဓိစိတ်အစဉ်ကြီးကများတော့သိသိရတာနည်းနည်းလေးခက်တယ်ဒေါရနှစ်ခုမှပြိုင်တူဖြစ်တာဖြစ်တော့ဒေါရနှစ်ခုကိုပြိုင်တူပူးတွဲသိသိပြီးတော့ဒေါရနှစ်ခုမှဖြစ်ပေါ်နေတဲ့ဒီနန္တရားတွေကိုတစ်ခုပြီးတစ်ခုသိသိဖို့ဆိုတာလေတော်တော်လေးညံထက်မှရတယ်ဘာဖြစ်လို့လဲသက္ကုဝိညာဉ်နဲ့နန္တရားတစ်စုပဲဒီစက္ခုအကြည့်ဖြစ်ဖြစ်တယ်တန်တဲ့စိတ်စီတွေကဟရိယဝတ္ထုဖြစ်ဖြစ်တော့ခောက်တော့ခောက်ပြန်ဟိုဘလိုဖြစ်နေနော်ဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်ဒီလိုကြည့်ရမှဖြစ်နေအဲ့ဒါကြောင့်ဒီ ဘုန်းကြီးတို့များသောအားဖြင့်တော့ဒီမနောဒရဝိသိကဆက်သင်ပေးတယ်။ဇာဏတရားတွေကိုသင်ပြီးတဲ့အခါမှာဒီမနောဒရဝိသိအကောင်းအဆုစရာခုနကနံတရားတွေကိုသင်ပြီးတဲ့အပိုင်းမှာတတမတံရူပံအာရမဏံကတ္တဝဥပ္ပန္နဝေဒနာတိဉာဏ်တိခါရဝိညာဏတံတိပရိစ္ဆေတိတောအနိစ္စတိတောပတ္တိအစီကံပိတ္တယုတ်တရားကိုအာယုံပြီးဖြစ်ပေါ်လာတဲ့နံတရားကိုသိသိရမယ်။သိသိတဲ့အပိုင်းမှာမိမိတို့ကကုသိုလ်ဇောဝိသိကယောနိတော်မနတိကာရကိုအခြေခံပြီးမှဖြစ်တယ် ယောနိတော်မနတိကာရကစက္ခုအကြည်တက်ကိုစက္ခုအကြည်တက်လို့နှလုံးသွင်းရင်လေဒါကနိမန္နမှာနှလုံးသွင်းတာပဲဒီစက္ခုအကြည်တက်ကိုယုတ်တရားလို့နှလုံးသွင်းတယ်ဒါလည်းနိမန္နမှာပဲဒီစက္ခုအကြည်တက်ကဖြစ်ပြီးပြည့်နေတော့သူ့ကိုအနိစ္စလို့နှလုံးသွင်းတယ်ဒါလည်းနိမန္နမှာပဲသူကဖြစ်ချင်းပြည့်ချင်းပြည့်အနိစ္စခံရတဲ့အတွက်သူ့ကိုဒုက္ခလို့နှလုံးသွင်းတယ်ဒါလည်းနိမန္နမှာပဲသူကမပြည့်စည်ပဲအခြေခဲအခိုင်မာနှစ်တရာအဖြစ်ဒီလေအတ္တဒီစက္ခုအကြည်တက်တဲ့မှာမရှိဘူးဖြစ်ပြီးတဲ့သူကချက်ချင်းပြည့်ပြီးဘာမှမရှိတော့ဘူး မဖြစ်ခင်ကလည်းမရှိဘူးဖြစ်ပြီးတော့လည်းမရှိဘူးနောက်ထပ်အတိတ်တိတ်ထပ်ဖြစ်တယ်နောက်ထပ်အတိတ်ဖြစ်တာကနောက်ထပ်စကုကြီးပဲအဲ့ဒါကြောင့် तू ကအနတ္တလို့ရှုလဲမှန်တယ်နောက်တစ်ခု तू ကမကောင်းတဲ့အနတ်အတ္တကြီးနဲ့ရောနှောနေတယ်နော်အစင်းအနတ်ကြီးနဲ့ရောနှောနေတဲ့အတွက်ကြောင့် तू ကလည်းဘာဖြစ်လဲအတူပါပဲပြေချာဆက်စုပ်ပဲအဲ့ဒီလိုအားလုံးပေါင်းလိုက်တော့6ချက်နော်6ချက်ရှုခဲ့မယ်ဆိုရင်ဒါယောနိတော်မနတိကာရကိုအကြောင်းပြုပြီးတော့ကုသိုလ်ဇောဝိကြီးဖြစ်မယ် ကုသိုလ်သောဝိသီဖြစ်တော့မနောရထဝဇ္ဇံကဖြစ်နော်ဇောကဘယ်နှခြင်းဖြစ်မလဲခုနှစ်ခြင်းအကယ်၍မိမိကအရှင်အမဇောတွေကအအာယုံကသိထင်ရှားလို့ရှိရင်တော့ဝိဘုဒ္ဓယုံခေါ်တာပေါ့နော်သိထင်ရှားကြမယ်ဆိုရင်တရားယုံနှစ်ခြင်းကြတယ်အဲ့ဒီတရားယုံနှစ်ခြင်းကတော့34ဆိုတာကတော့မဟာဝိဘက်တရားယုံပြောတယ်မဟာဝိဘက်တရားယုံဖြစ်ခြင်းလည်းဖြစ်မယ်ဝါဆိုတာကတော့ဘုရားစာသုံးပါနော်ဟုတ်မဟုတ်အဟိတ်တရားယုံလည်းကြခြင်းကြတယ် အဲ့အဟိတရာယုံမှာက2မျိုး2မျိုးကတော့ဘုန်းကြီးတို့သောမနတဝေဒနာနဲ့ရှင်တဲ့သောမနတတန်တိရဏပဲသူကစစ်စစ်တဲ့စနှလုံးရှိတယ်2မျိုးကတော့ဥပက္ခတန်တိရဏအဲ့ဒီဥပက္ခတန်တိရဏက2မျိုးရှိတယ်အကုသလဝိပက်လည်းရှိတယ်ကုသလဝိပက်လည်းရှိတယ်အဲ့တော့ဗေဒင်္ဂကုသလဝိပက်ဗေဒင်္ဂအကုသလဝိပက်ဆိုတာကတော့ဘုန်းကြီးတို့ဒီနေရာမှာခွဲဖို့နည်းနည်းလေးတော့ခက်ပါတယ်သို့တော့အာယုံကအနိဋ္ဌမှန်ခဲ့ရင်တော့အကုသလဝိပက်ဆိုတယ် အာယုံကအိဋ္ဌဖြစ်ခဲ့မယ်ဆိုရင်တော့ကုသလဝုပဲဆိုတယ်လို့အိဋ္ဌဖြစ်တဲ့စက္ခုအကြည့်အိဋ္ဌဖြစ်တဲ့စက္ခုသို့တော့ကုရှုနေတဲ့ယောဂီတွေအများအားဖြင့်34ကျတာများပါတယ်ထားရောက်ပါနော်ဒါကြောင့်အာယုံကသိထင်ရှားလို့လို့အဲ့တော့ဒီဥစ္စာကိုရှုတဲ့အခါမှာရှင်ကြီးကတော့ခွန်ကြီးတို့ဝင်မနောအကြီးလေးကိုသမာဓိကိုအစစ်စစ်ထူထောင်ရတယ်နော်မိမိရရှိထားပြီးတဲ့သုဒ္ဓကံသမာဓိတွေကိုကျင့်တတ်အောင်ထူထောင်လဲလို့အလင်းတွေကသိအားကောင်းလာပြီအားကောင်းလာရင်ယုတ်ကမ္မထံပြန်ရှုလိုက် ထိုင်တိုင်းထိုင်တိုင်းလုပ်ရမယ်လုပ်ငန်းနော်ယုတ်ကမတန်မြတ်ရှုမှဒီစက်ကိုအကြည့်ကိုဓာတ်ခွဲလို့ဉာဏ်ရမှာအဲဒီတော့ယုတ်ကမတန်ကဘယ်လိုရှုရလဲဓာတ်လေးပါဓာတ်လေးပါစပြီးတပြီးရှုလိုက်ရှုလိုက်တဲ့အခါမှာတမာရီကရင့်ကျက်လာပြီဆိုရင်ကလပ်အုံလေးတွေတွေ့ပြီကလပ်အုံလေးတွေတွေ့လိုက်တဲ့အချိန်ခါမှာဘုန်းကြီးတို့ညက်စက်ခုဓာတ်ကကလပ်မျက်စိမှရှိတဲ့ယုတ်54မျိုးကိုပထမသိကြည့်လိုက်သိပြီးစက်ခုဓာတ်ကကလပ်မှရှိတဲ့စက်ခုအကြည့်ဓာတ်ကလေးကိုရွေးထုတ်တာ ရဘွေမနောကြီးကိုလှမ်းကြည့်လိုက်ဘွေမနောကြီးမှာဒီစက်ကိုကြည့်တာကလေးကလာပြီးရိုက်ခတ်ပြီးရှေ့ရှုထင်ပြီဆိုတာနဲ့ရှေ့ရှုထင်ပြီဆိုတာနဲ့စက်ကိုအကြီးလို့ကဆုံးဖြတ်လိုက်နော်စက်ကိုအကြီးလို့ဆုံးဖြတ်လိုက်ရင်အဲ့မနောရဝဇ္ဇဇောခုနှစ်ခြင်းဓာယုနှစ်ခြင်းဖြစ်လာတယ်ဖြစ်လာတော့ဒီစိတ်ကြီးကိုမသိသိတတ်သေးဘူးဆိုရင်တော့မင်းကပြောလို့အတိစိတ်ကလေးတစ်လုံးကိုပဲဘုရားဝဇ္ဇန်တစ်ကြိမ်ဇောခုနှစ်ကြိမ်ခုနှစ်ခါအတိစိတ်ကလေးဖြစ်သွားတယ်ဒီဓာယုနှစ်ကြိမ်ဖြစ်ခဲ့ရင်ဓာယုနှစ်ကြိမ် အဲ့ဒါလေးကိုအသိစိတ်ကလေးကိုပဲထက်ကထက်ကသိသိထက်ကထက်ကသိသိနည်းကတော့ဒီစက္ကုအကြည့်ကိုသိသိလိုက်ဝိမနောကြီးကိုသိသိလိုက်ဝိမနောကြီးမှာစက္ကုအကြည့်ထင်လာတာနဲ့တခါသူ့ကိုစက္ကုအကြည့်လို့ဆုံးဖြတ်လိုက်အဲ့ဒီလိုပဲထက်ခါထက်ခါသိသိနေကြရင်ဒီအသိစိတ်ကလေးတွေခုလိုဘူတိစဉ်တိုင်းဖြစ်သွားတာသဘောပေါက်သဘောပေါက်ပြီဆိုလို့ရှိရင်အဲ့ဒီစက္ကုအကြည့်နဲ့ကိုအာယုံယုံပြီးနောက်တစ်ချိန်ကြတော့ပေါ့နော်စက္ကုအကြည့်ကိုအာယုံယုံပြီးဖြစ်ပေါ်နေတဲ့ အတိစိတ်ဖတ်တာနှစ်ခုနှစ်ခုနှစ်ခုနော်သုံးခုသုံးခုလေးခုလေးခုစသဖြင့်အဲ့ဒီလိုတိုးတိုးပြီးရှုသွားရင်ဒီဝိရိစဉ်အတွင်းသွားပြီးရှုလို့ရပါတယ်အဲ့ဒီတော့33ဆိုတာကတော့ဉာဏ်ပါတယ်သို့တော့ပီတိမပါဘူးတခုက33ကပီတိပါတယ်ဉာဏ်မပါဘူး32ကျတော့ဉာဏ်လည်းမပါဘူးပီတိလည်းမပါဘူးအဲ့တော့သောမနတဥပ္ပခါပဲဒါခွဲသွားတယ်သတ္တင်္ခါရိကအတ္တင်္ခါရိကကတော့ဒီနေရာမှာစိတ်စိတ်အကွဲပြောင်းရှိတယ် မရှိတဲ့အတွက်ဘုန်းကြီးတို့မဟာကုသိုလ်စိတ်၈ခုမှာဒီနေရာမှာ၄ခုပဲဖော်ပြထားတယ်။ဆရာကြီးကတူကြီးလို့နော်။ရှင်ရင်းဖြင့်ဒီဥစ္စာတသင်္ခါရိကအသင်္ခါရိကဖြစ်တယ်ဆိုတာကိုတော့ယောဂီကတဖြည်းဖြည်းသဘောပေါက်ပါမှာနော်။အဲ့ဒီစက္ခုအကြီးကိုအောင်မြင်နောက်တဲ့အခါဒီစက္ခုအကြီးလေးကိုပဲယုတ်တရားလို့ရှုလိုက်။ယုတ်တရားလို့ဆုံးဖြတ်လိုက်။အဲ့ဒီဝိသိစိတ်ကြီးတွေပုံစံတူပဲပေါ်လာတယ်။ဒီစက္ခုကြီးလေးရဲ့ဖြည်းဖြည်းပြက်နေတာကိုကြည့်ပြီးအနိစ္စလို့ရှုလိုက်။အနိစ္စလို့သိတဲ့စိတ်စိတ်တွေ။ ယုံတရားလို့သိတဲ့စိတ်ကလေးတွေစက္ကုကြီးလို့သိတဲ့စိတ်ကလေးတွေဒါတွေကဝိပဿနာရှုဖို့ရအခြေခံလေ့ကျင့်နေတာနော်ဒီခါဒီစက္ကုအကြီးကိုပဲပြန်သိသိပြီးစက္ကုကြီးမှာဖြစ်ချင်းပြက်ချင်းဖြစ်အနိစ္စခံရတဲ့သဘောကြီးပြီးဒုက္ခလို့ရှုဒီစိတ်ကလေးတွေပုံစံတူပဲပေါ်လာတယ်နောက်ဒီစက္ကုကြီးလေးတွေမှာခိုင်မာတဲ့အနှစ်သာရအတ္တမရှိတာကိုကြည့်ပြီးတော့အနတ္တလို့ရှုပြီးပုံစံတူပဲပေါ်လာတယ်နောက်တစ်ခုဒီစက္ကုကြီးရဲ့ရောချာဆက်စုပ်ဘဝသဘောကိုကြည့်ပြီးတော့အတုပလို့ရှုကြည့်ပုံစံတူပဲနော် အဲ့ဒီစိတ်စိတ်ကလေးတွေကိုမိမိကစနစ်တကျရှုထိုင်ရင်နိမလမလည်းနှလုံးသွင်းတတ်တယ်ယောနိတော်မလတိကာရလည်းဖြစ်တယ်ကုသိုလ်ဇောတွေလည်းဖြစ်တယ်ဒီကုသိုလ်ဇောတွေကိုတစ်ခါပြန်ပြီးတော့မိမိကဒီဇောဝိသီတွေကိုတစ်ခါပြန်ပြီးနန္တရားတွေကိုအနိစ္စဒုက္ခအနတ္တပြန်ရှုအောင်နော်အဲ့တော့သူတို့ဘယ်ဟာကိုမှီဖြစ်တယ်ဆိုတော့ပြန်ကြည့်လိုက်တော့အရိယဝတ္ထုကိုမှီဖြစ်တယ်အရိယဝတ္ထုမှာယောဂပေါက်စီလဲအဲ့ဒီ54လေးဆိုတော့ဟိုအပေါ်မှာဘုန်းကြီးရေးထားတဲ့နံပါတ်1အကြောင်းမှကြည့်ပါ54 54 54ဆိုရေးထားတယ်နော် အဲ့ဒီနံယုတ်တရားတွေကိုလည်းပြန်သိသိပေးရတယ်ဒီက54ကယုတ်တရားဒီဘက်က34ကနံတရား34လိုင်းက7 34 34ဆိုတာတွေကနံတရားယုတ်တရားနံတရားတွေပဲအဲ့ဒီယုတ်နံတွေကိုပူတွဲပြီးထက်ကထက်ကသိသိပြရပါတယ်နော်ကဲဒီဟောခွက်ကတော့ဒီညဒီညမှာပဲခဏရပ်ပြီးနှစ်ဖန်ကြမှာကျန်တဲ့ဟောခွက်ကလေးတွေကိုဆက်ဟောပေးပါမယ်နော်ဒီမှာဘုန်းကြီးမေခွန်းလေးတစ်ခုမေးထားတာလေးကလေးလေးတယောက်ကသူက ယုတ်ကလကေတော့မြင်တယ်ဒါပြင်အာနာပါနရှုလိုက်တဲ့အချိန်ခါမှလည်းအခက်အခဲလေးနည်းနည်းရှိတယ်သူ့အခက်အခဲကဘာလဲဆိုတော့စိတ်ကလေးနည်းနည်းငြိမ်လာတာနဲ့ဒီလေရပြောက်ပြောက်သွားတယ်အဲ့ဒီအပိုင်းကိုဘုန်းကြီးအာနာပါနပိုင်းတော့ကမပြောခဲ့ပြီနော်လေကပျောက်တာတော့မဟုတ်ဘူးကောင်းဆုံးကတော့ဒီကလေးကယုတ်ကလကလေးတွေမြင်တယ်မှန်ပေမဲ့လို့ဘုန်းကြီးသဘောကတော့ဒီအာနာပါနကိုပြန်အထုတ်တာပိုကောင်းတယ် တမာတိတစ်ခုခုမရှိခင်အခက်အခဲတွေကနောက်ပိုင်းသိများတယ်များတယ်ဆိုတာကယုတ်ကလကိုတက်ခွဲတဲ့အပိုင်းမှာလည်းအလင်းရောင်ကမလုံလောက်တော့ကောကပြပြသိမမြင်ဘူးဒါလည်းအကြောင်းတစ်ခုနန္တရားတွေရှိတဲ့အပိုင်းမှာလည်းတချို့နန္တရားတွေကိုကောကပြပြမမြင်ဘူးအထူးသဖြင့်တော့ပရိစ္ဆသမုပ္ပါရှိတဲ့အခိုင်အပိုင်းမှာအတိတ်ကိုအလင်းရောင်လွတ်ပြီးတော့အတိတ်ကအကြောင်းတရားတွေကိုလှမ်းပြီးကြည့်တဲ့အခါမှာအလင်းရောင်ကမလုံလောက်တော့အတိတ်ဘဝကိုထိုးစိုက်လို့မရဖြစ်ဖြစ်နေတတ်တယ် အဲဒါကြောင့်ဒီလိုယောဂီမျိုးတွေလည်းရှိတတ်တော့ဘုန်းကြီးကများသောအားဖြင့်တော့သမထကိုတစ်ခုလောက်ဖြစ်စေအနည်းဆုံးနှစ်ခုလောက်ဖြစ်စေသရုပ်ဒဆံပေါ့အောင်တော့အရှုခိုင်းပါတယ်ကိုသူစိတ်ကလေးကအာနာပါနမှာငြိမ်နေဆိုရင်တော့အာနာပါနကိုပဲရှုတော့ပိုကောင်းတယ်ပြီးတော့မှဒီယုတ်ကလတိကိုတန်လေးပါးကိုဥတည်ပြီးတော့ယုတ်ကလတိပြန်ရှုတာကကောင်းပြီးတော့ဒီအာနာပါနတို့ရှုတဲ့အပိုင်းမှာသူကစိတ်ငြိမ်လာပြီဆိုရင်ဒီလေးကပျောက်ပျောက်သွားတယ်အဲ့ဒီအပိုင်းနဲ့ပတ်သက်လို့ ဝိသုဒ္ဓိမအထက်ကရာမှာဆင်ញင်ပုံဤစင်ကလေးတခုဖော်ပြထားပါတယ်နော်အသက်မရှိတဲ့ပုဂ္ဂိုလ်ဘယ်နှယောက်ရှိလဲဆိုတော့9ယောက်ရှိတယ်အမိဘိုက်ထဲမှာနေတဲ့ကလေးအသက်မရှိဘူးမိမျောနေတဲ့ပုဂ္ဂိုလ်အသက်မရှိဘူးယဉ်ညစ်နေတဲ့ပုဂ္ဂိုလ်အသက်မရှိဘူးသေတဲ့ပုဂ္ဂိုလ်အသက်မရှိဘူးသရုပ်တော်ဆောင်ဝင်စားတဲ့ပုဂ္ဂိုလ်အသက်မရှိဘူးနိရောဓသမဘဝင်စားတဲ့ပုဂ္ဂိုလ်အသက်မရှိဘူးနော်မြမအသက်မရှိဘူးအသက်မရှိတော့ဘယ်နှယောက်ရှိလဲ 9ယောက်ကိုဒီမှာကိုကအမိဖိုက်တဲ့ရှိတာလေငါဟာအမိဖိုက်တဲ့ရှိတာလည်းမဟုတ်ဘူးယဉ်နစ်နေတဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးမိတ်မြောနေတဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးလေနေတဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးသရုတ်တဇံဝင်စားနေတဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးနိရောဓသမဘဝင်စားတဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးပြမလည်းမဟုတ်သေးဘူးငါရဲ့တတိပညာအားနည်းလို့ဒါလျင်ငါဟာဒီလေးကိုမသိတာပဲလို့ဒီလိုနှလုံးပတ်ပြီး ဘာမှဗျာမမြန်းနဲ့အဲ့ဒီညာလေးမှသာစိုက်တာဒီညာလေးကမွှေ့နဲ့ဒါကသူကအမြဲတမ်းသတ်မှတ်ထားတဲ့နေရာပဲအာနာပါနအထုတ်ရနော်ဘယ်မှမရွှေ့လို့မရဘူးပြောင်းလို့မရဘူးနော်အဲ့ဒီနေရာလေးမှာသာစိတ်ကိုညင်အောင်ကပ်ပြီးရှိတယ်လို့ဒီလေဟာရှိတယ်လို့အာယုံယူပြီးစိတ်ကထားသို့တော့အဲ့မှာတချို့ယောဂီကဘာလုပ်လဲလေမတင်ရှားရင်တင်ရှားမှစိတ်ကညင်လာဆိုပြီးတော့အသက်ရှူပြင်းပြင်းရှူတယ်အဲ့ဒီလိုပြင်းပြင်းရှူတဲ့ပုဂ္ဂိုလ်ကတော့ဆန်တက်ဖို့တော့ခက်သွားတယ်ဘယ်လုံးမှမရနိုင် ဘာဖြစ်လို့လဲဝရိယကလွန်ကဲနေတဲ့အတွက်တမာရီကနောက်ကအာမခုံတော့ဒါကြောင့်သူကရှိတယ်လို့သာအာယုံပြီးစိုက်ကြည့်နေရင်ဒီငွေ့ငွေ့လေးလေးပြန်တွေ့ပါတယ်အဲဒီငွေ့ငွေ့လေးလေးတွေ့တာနဲ့ဒီပြန်ချက်တဲ့ဒီလေးလေးမှာစိတ်ကိုညင်အောင်ကတ်လိုက်ရင်မကြခင်နမိတ်ဆက်ပေါ်တယ်ဒါနမိတ်ပေါ်ခံကြီးရင်ဒီပုံစံတိုင်းပဲဖြစ်တတ်ပါတယ်အကယ်ဒီနမိတ်ကပေါ်လာပြီဆိုရင်အဲ့နမိတ်မှာဘာဝနာစိတ်ကိုညင်အောင်ညင်ဝတ်စွာကပ်ပြီးကြည်နေအောင်ကြိုးစားလိုက်ရင်ဘုန်းကြီးသမထဘိုင်းတော်ဟောခဲ့တဲ့အတိုင်းနော် ပရမဇန်ဒုတိယဇန်တတိယဇန်သရုတ်ဇန်တွေအထိအောင်နိုင်ပါတယ်ဒီဇန်သမာဓိကိုအခြေခံပြီး32ခုထာတာတွေအစ္ဆဒပိဋ္ဌရှုပြီးတဲ့အခါကတိုင်းကြီးကူးလိုက်ရင်ကတိုင်း၄မျိုးရှုလို့ရတယ်နော်အဲ့ဒီကနေကတိုင်း10ပါးလုံးရှုနိုင်ပိုကောင်းတယ်အဲ့ဒီကနေမှအရုပဇန်တွေအထိကူးနိုင်မယ်ဆိုလို့ရှိရင်တော့ပိုကောင်းပါတယ်အဲ့ဒီဇန်သမာဓိကိုအခြေခံပြီးတော့မှဘုန်းကြီးသဘောကတော့မေတ္တာကရုဏာမုဒိတာဥပက္ခဆိုတဲ့ပြမစိုးတရားလေးတွေကိုသိဖို့စီစဉ်ပါတယ်နော် အဲဒီဗိမဇိုတရားလေးတွေကိုပွားပြီးတဲ့အချိန်ခါကြတော့မှဘုဒ္ဓနုဒတိမရဏနုဒတိအတုပကမလဇန်လေးတွေပွားပွားပြီးတဲ့အခါတော့မှဒီဓကမထံကိုပြန်ရှုခဲ့မယ်ဆိုရင်အခက်ခဲဖြစ်တိုင်းမိမိကမိမိရဲ့အခက်ခဲတွေကိုမိမိကိုယ်တိုင်ဖြေရှင်းနိုင်ပါလေဘယ်လိုလဲအတုပဘဝေတပရာဂတဘဟနာရာဂတွေကနည်းနည်းနှိမ့်ဆက်နေလို့စိတ်ထဲမှာမကြင်ပသာဖြစ်နေပြီဆိုရင်အတုပဘာဝနာပွားပြရတယ်မေတ္တာဘဝေတပပြဝရတဘဟနာယ ဒေါသတွေကသိဖြစ်နေတဲ့ဒင်းကိုမကြင်မနဲ့ဖြစ်နေဒင်းကိုပဲစိတ်ကတနှုတ်နှုတ်ဖြစ်နေအဲအဲ့ဒီခါမှမေတ္တာပဲပေါ်လိုက်နော်ဒီဒေါသကရေသွားမယ်အနိစ္စတင်ညာဘာဝေတ္တဗအာတမိမာနသမုခ္ခာတယအဲ့ဒါကတော့ယုတ်တိနန္ဒီမြင်တဲ့အခါမှာဒီယုတ်နန္ဒီကိုအနိစ္စလို့ရှုလိုက်ရင်ငါငါလို့ထောင်လွှာတက်ကြနေတဲ့မာနတရားဟာဖေရှားလို့ရသွားဒါကြောင့်အဲ့ဒီလို နီလန်ကောင်းလေးတွေရှိပါတယ်ဒီခါတလေတရားတရားတွေကအာပြော့နေတယ်ဗုဒ္ဓလူသိဘောပြရတယ်အဲဒီတော့ဒီအတုပမှာလည်းဘုန်းကြီးဟောခဲ့တဲ့အတိုင်းပဲရှင်အတုပအတုသေအတုပဒါတွေပွားပွားလို့ကြပါတယ်နှစ်ခုလုံးနော်အလုံးကရာဂကိုတရင်ကအဖြစ်တော့တိုက်ဖြက်ပေးနိုင်တဲ့ဆွမ်းအားရှိကြတာပါအဲဒီလိုရာဂတွေဒေါသတွေမောဟတွေမာနတွေငြိမ့်သွားတဲ့ခါမှာမိမိရှုနေတဲ့တရားကို ပြန်ရှုလိုက်ရင်ရှုလို့ပိုကောင်းပေါ်တတ်ပါတယ်အဲဒါကြောင့်နည်းနည်းလေးကြိုးစားကြပါလို့တိုက်တွန်းပါတယ်ကဲဘာများမေးချင်ကြသေးလဲ ဘယ်သူမှလည်းမမေ့ဘူးရှင်ပြဟိုအကုသိုလ်နဲ့အကုသိုလ်ကုသိုလ်အကြောင်းနဲ့ပြန်ပြီးတပည့်တော်တို့အကုသိုလ်နဲ့ကုသိုလ်ကြားမှာဟိုကုသိုလ်မဖြစ်တဲ့ချိန်ဆိုအကုသိုလ်ဖြစ်တယ်တတိဝိသေစင်တံဝိပဿစိတ်ဖြစ်တာလည်းရှိပါတယ်ဟိုပစ္စဒရဝဇ္ဇမနောရဝဇ္ဇဆိုတဲ့ကရိယာစိတ်ကလေးတွေလည်းဖြစ်တာရှိပါတယ် အများအပြည့်တော့ဝိကြီးတွေဇံမဘဝင်အဖြစ်များပါဘာမှဘဝင်ဖြစ်တဲ့အချိန်ပဲချိန်တယ်အိတ်နေတဲ့အချိန်ပဲဝိတိတစ်ခုနဲ့တစ်ခုကြားမှလည်းဖြစ်တတ်ပါတယ်ဝိတိတစ်ခုနဲ့တစ်ခုကြားမှမင်းညကပြောသလိုပေါ့ဘဝင်အကျင့်ဘလောက်များတယ်ဆိုတာဒါမှမပြောနိုင်ဘူးဝိတိစိတ်တွေမဖြစ်ခင်စိတ်အစဉ်ကရက်ဆက်သွားတယ်စိတ်စဉ်မပြတ်စရေးအတွက်အတိတ်ကထူထောင်ထားတဲ့ကံရဲ့စွမ်းရင်တတိကြောင့်ဒီဘဝင်စိတ်တွေကဘဝအင်္ဂဘဝရဲ့ အကြောင်းတရားအဖြစ်ယတ္တိရဲ့အတွက်အကြောင်းတရားအဖြစ်နဲ့တို့ပြည့်စုံပြုပေးနေတာအဲ့ဒီဝင်စိတ်တွေကစစ်တဲ့ဖြစ်နေပါအဲ့ပြောတဲ့ခါမှာတော့ပုံပြီးအဖြစ်များတယ်ဉာဏ်တော်အဖြစ်နည်းနည်းထင်ရှားတာကတော့ဒီခုခုကိုစဉ်းစားတယ်ပြုံးနေစဉ်းစားလို့မရဘူးအဲ့ချိန်ကမှဝင်စိတ်တွေအများကြီးဖြစ်နေတရားထိုင်တဲ့ခါမှာတွေးလေးတွေဟာ လူပြန်ပြန်ဖြောင်းတော့တခါလေအဲ့ဒါဘောခုနကအတွေးဖြောက်တဲ့နည်းကိုပြောနေတာခုနကအတုဘဘဝိတ္တပရဂတဘာနာယပြီးတော့တခါလေတွေးတွေးပဲများသလားဟိုဘက်မှာအာနာပါနာပဲနေသလားဆိုမသိတော့ဘူးအချင်းကတော့ခဏလေးတော့ပြုတ်ပဲပေါ့အဲ့ဒါပဲဥနောက်ကနည်းနည်းရှုံလာပြီဆိုရင်အဲ့ဒီလိုဥနောက်နေရှုံလာပြီဆိုရင်တော့အဲ့ဒီလိုဖြစ်ပြီဒါကြောင့်အဲ့ဒါဥနောက်နေရှုံမှာတောင်မွေးလေးကံပြီးထောက်ချက်ထောက်ချက်နဲ့ကြောင်းမသွားနဲ့တော့ ခုနောက်မရှုံရင်သေချာကြိုးစားသူကဒီလိုအဲ့ဒီဝိတက်ကစရိတကတော်တော်တိုက်ဖြစ်ရခဲ့တယ်ဘုန်းကြီးတို့ဝိတက်ကိုတိုက်ဖြစ်ထားမှာအာနာပါနကအကောင်းဆုံးပဲသို့တော်လည်းအာနာပါနအထုံရင်ကိုကဒီဝိတက်ကိုမနိုင်နိုင်ဖြစ်တယ်အဲ့ဒီလိုမနိုင်တဲ့အချိန်ခါမှာတော့ကမ္မထံကိုခဏရက်ထက်ရက်ထက်ပြီးတော့နည်းနည်းဆင်ញင်တဲ့အဘောနော်ဆင်ញင်တဲ့သဘောကတော့မိမိရဲ့သိချင်းတရားလေးကိုအများဆုံးဆင်ញင်ပြီး နော်အဲ့ဒါမရဏနုဒ္ဓိကမ္မထံကိုပွားရင်အဲ့ဒါကအကျိုးကျေးဇူးသိတာဒီခါတည်းရဗုဒ္ဓနုဒ္ဓိကမ္မထံဘက်ကိုပြောင်းပြလိုက်စိတ်ကလေးတွေကနည်းနည်းကြည်လင်လာနော်အကောင်းဆုံးဆင်ခြင်တာကတော့ဘုန်းကြီးကအဲ့ဒီဝိကျက်များရင်တော့အာနာပါနကိုအထုတ်ပါသို့တော့မနိုင်ဘူးဆိုရင်တော့ဗရဏနုဒ္ဓိကဘုကောင်းလေကျင့်တရားမှာမိမိသိနေတဲ့ဘုံကိုဉာဏ်နဲ့မှမြင်အောင်ကြည့်တကယ်တော့ပုပ္ပဝလာတဲ့ဘုံကိုဉာဏ်နဲ့မှမြင်အောင်ကြည့် အဲ့ဒီလင်းချင်းတရားကိုဆင်ခြင်တဲ့အပိုင်းမှာလည်းဘုရားရှင်ကညာကြီးကိုတခါတော့အမေကမေးခဲ့ဖူးပါတယ်ဗရဏနုဒတိကမ္မထံကိုသင်ဘယ်လိုပွားတယ်အဲတပတ်ကခုနှစ်အတွင်းမတရားရင်တော့တော်ပြီပေါ့ဟာခုနှစ်ရက်လောက်ဘုရားတရားအထောရင်တော်ပြီလို့ဒီလိုနှလုံးသွင်းတယ်တပတ်ကတော့တရက်လောက်ဟိုတပတ်ကျတော့အဲဘာလဲတမွန်းထွက်လာပါလားမသိဘူးနော်တပတ်ကတော့အသက်တရှူပဲ ဒီအသက်တရှုအတွက်မှကိုကငါမသိဘဲနဲ့ဘုရားတရားလေးနှလုံးသွင်းရတော့တော်ပြီဆိုပြီးတော့အဲ့ဒါလောက်အထိနိနိကကနှလုံးသွင်းတာကိုဘုရားရှင်ကနှစ်ချက်ဒါကြောင့်ခုဘုန်းကြီးတို့သိတာဘုန်းကြီးဝင်ပါအကုန်လုံးပဲခုခုနိုင်ကြည့်တော့မယ်ခုနိုင်အကုန်လုံးသိမယ်ဟိုဟောကလက်ဖန်ဘာလုပ်မယ်ဆိုတဲ့စီမံကိန်းတွေကိုဖြစ်သိလို့မရဘူးဝိတ္တတန်ချီမှဒုက္ခနော်ဒါကြောင့်ဒီမရဏတုတ္တရီလေးကိုခဏခဏပွားပြပါ အဲ့တော့ကိုပွားတဲ့အခါမှာကိုလည်းသေနေတာကိုမြင်အောင်ကြည့်အဖွားကြီးသေနေတာလည်းမြင်အောင်ကြည့်ဟုတ်တယ်မလားနှစ်ယောက်လုံးအကုန်လုံးသေနေတာမြင်အောင်ကြည့်ခြံတော့မထားနဲ့ဟုတ်တယ်မလားခြံထားလို့တော့မရဘူးဟမ်လူကြီးလားအာကဲလူကြီးစင်တော့ကောင်းပါလေခြားလားခြား မေးမဲ့ဒီနေ့ဟိုဖုန်းနဲ့စာအုပ်စာရွက်ထဲမှာ196စာပိုက်လုံးတကယ်ဖတ်တာသိရှင်းဘူး။ဒီဟာ96 ဘယ်လိုလဲဘယ်စာပိုက်လဲပဝင်ညီမြခြင်းမနောအကြည်တက်ဆိုတာပါဗျာဘယ်လိုဘယ်လိုပဝင်ညီမြခြင်းမနောအကြည်တက်196 196တင်ပါစာပိုက်နံပါတ်3ဗမာလိုမလားမြန်မာလိုစတဲ့စာပိုက်အပေါ်ကနှစ်ပိုက်ကပါပြီဒီမှာတော့ဘုန်းကြီးမှာ96က196နော်တင်ပါ196 196ဘယ်စာပိုက်လဲကလေး နံပါတ်3ပါဗျာနံပါတ်3တကယ်၍အနန္တရကောင်းတဲ့သုတ္တဝိပဿနာဉာဏ်ကပုဂ္ဂိုလ်ဖြစ်လျင်သူဘယ်မှာလဲနောက်ဆုံးစာကြောင်းပါဗျာနံပါတ်3စာဖိုင်ရဲ့ဟောဝင်မလို့ကြည့်တဲ့ဟွန်း ဝင်ဝင်တော့အကြည့်တက်ကိုလည်းခုနကဟိုဘက်မှာတစ်ဖက်မှာနောက်ပိုင်းမှာဘုန်းကြီးရှင်းတယ်သူကဒီဝိထုအရာကသူအဘိဓမ္မာနီးမှာပေါ့နော်စကုဝိထုမျက်စိဝိထုဝိထုဆိုတာကမိယာနေရာပဲနော်စကုဝိထုသောတာဝိထုခန္ဓာဝိထုဇေဝဝိထုကာယဝိထုဟရိယဝိထုဆိုပြီး6ခုရှိဝိထု6ခုအဲ့ဒီမှာဒီဟရိယဝိထုကတခါတည်းကဒီ ဓာရအနေနဲ့သုံးထားတယ်နောက်ပိုင်းတနည်းမှာဒီနေ့ပဲခွန်ကြီးဖတ်လိုက်ပါသေးတယ်ဓာရအနေနဲ့လည်းစာပေမှာသုံးတဲ့ဒီအရိယဝတ္ထုကိုသကုဓာရသောတဓာရခန္ဓာဓာရဇီဝဓာရကာယဓာရမနောဓာရဒီလိုသုံးတယ်အဲ့မနောဓာရလို့သုံးတာကအဓိကဘွေမနောကြီးကိုမနောဓာရလို့သုံးတာဒါပေမဲ့လို့အရိယဝတ္ထုကိုလည်းမနောဓာရလို့တခါတည်းသုံးထားတယ်နော်ဘာဖြစ်လို့လဲမနောတမနောဝိညာဉ်ဒါကတော့ဥပ္ပစာအပြင်တင်စားသုံးတာပဲဥမာမျက်စိနဲ့မြင်လဲဒါကမျက်စိလို့ပြောလိုက်တာပဲတကယ်တော့မျက်စိကမမြင်ဘူး မျက်စိအကြည့်ကိုမေးဖြစ်တဲ့စက္ခုဝိညာဉ်စိတ်ကသာမြင်တာဒါပေမဲ့လို့လောကကမျက်စိမြင်နေမျက်စိနဲ့မြင်နေလို့သုံးနေကြဖြစ်တော့ဒီသုံးနေကြအတိုင်းပဲသုံးလိုက်တာပဲအဲ့ဒီပုံစံလိုပဲဒီနေရာမှာနန္တရားတွေရဲ့မြည့်ဖြစ်တဲ့ဆံရဆံရဝုထုယုတ်တို့ကို၎င်းဘဝင်မနောအကြည်ဓာတ်ကို၎င်းသိသိရမယ်ဒီမှာသူကဘဝင်မနောအကြည်ဓာတ်ကဒီမှာရှိတယ်ကလေးကကုမတရားနာလာတော့မသိဘူးခက်ခက်တက်ကတော့ရှင်းနေပါတယ်နော်သူကဒီနှလုံးအင်ကုန်ပြီးဖြစ်နေတဲ့ နှလုံးအိဟရိယဝတ္ထုယုတ်ကိုမြည်ဖြစ်တဲ့စိတ်တိုင်းစိတ်တိုင်းကစိတ္တဇယုတ်ကလကိုဖြစ်စေတယ်။အဲ့ဒီစိတ္တဇယုတ်ကလကလေးကအမုံလေးတွေပဲအမုံများစွာပေါက်စုလိုက်တဲ့အချိန်ခါမှာဓမုံဓမုံကိုဓာတ်ခွဲလိုက်ရင်ပထဝီယဘောဒေဇောဝါယောအစင်းနာယတာဩဇာဆိုပြီးသဘောတရား၈ခုတည်ပါတယ်။အဲ့၈ခုထဲမှာအစင်းဆိုတဲ့ဝဏ္ဏတယူပါယုံလေးကကလတ်တင်များစွာပေါက်စုလိုက်တဲ့အခါမှာကြီးနေတဲ့သဘောလေးဖြစ်သွားတဲ့ဒါ ယုတ်ကရကိုမမြင်သေးတဲ့ပုဂ္ဂိုလ်အတွက်မမြင်ခင်မှာသူတို့ကအတွန်းလိုက်ခဲလိုက်အကြည်ပြင်းလေးဖြစ်နေတခါဒီယုတ်ကလတိထဲမှာပါနေတဲ့တိသောတရှိတယ်တိတိသောတကလည်းဆင်ကယုတ်ကလအတ္တတကိုဖြစ်စေတော့အဲဒီယုတ်ကလတိမှာပါနေတဲ့ဝဏ္ဏတယူပါယုံကလည်းရှိတယ်အဲဒီနှစ်ခုပေါင်းစပ်လိုက်တဲ့အခါမှာဒီမှာဖန်သားမှန်သားလို့ကြည်နေတဲ့အကြည်တခုဒီနှလုံးအင်းအတွင်းမှာရှိနေတယ်အဲဒီအကြည်ကိုပဲတင်စားပြီးတော့ဘုရားရှင်ကမနောဒွါရဆိုပြီးမြတ်သောအဖြစ်ခေါ်ထားပါတယ်ဒါသုတ်တန်လုပ်ငန်းကိုလုပ်တဲ့အပိုင်း အဲ့ဒီမတော်တော်မှန်တဲ့မှာအာယုန်တွေကလာထင်တာဥပမာကလေးဘုန်းကြီးမြင်တယ်ဆိုရင်ဘုန်းကြီးအယုတ်ကကလေးရဲ့ဘဝင်မတော်ကြီးမှာသူကထင်မှဘုန်းကြီးကိုကလေးမြင်တယ်အကလေးဘဝင်မတော်ကြီးမှာမထင်ဘူးဆိုရင်ကလေးရဲ့ဇက်ကိုကြီးနဲ့ဘဝင်မတော်ကြီးမှာဒီဘုန်းကြီးရဲ့အယုတ်ကသွားပြီးမထင်ရင်ကလေးဘုန်းကြီးကိုမမြင်ဘူးမသိဘူးအဲ့ဒီသဘောပဲဒီဘဝင်မတော်ကြီးဆိုတာအဲ့ဒီမှာရှိနေပါတယ်အဲ့ဒီဘဝင်မတော်ကြီးဟာဒီနန္တရားတွေကိုသိသိတဲ့ဘိုင်းမှာအဓိကအချက်ချဖြစ်ပါတယ် ဒီမွေမနောအကြည့်မှာဆံရအာယုံကလာထင်ပါမှယုံနံယုံနံတရားတွေကိုဆက်လက်ပြီးပြင်းစုလျက်စခုအကြည့်သောတာအကြည့်ကာဏအကြည့်ဇင်ဝအကြည့်ကာယအကြည့်ဟူသောအကြည့်ယုတ်တို့ကလို့ရှင်းရတယ်ဆိုရင်ဒီမနောအကြည့်တက်ကိုလည်းယုတ်လို့ဆိုလိုတဲ့သဘောကိုပြောတာ။ဥပမာယုတ်လို့တော့ပြောနိုင်ပါတယ်သို့တော့ စက္ခုအချင်းကမျက်စိမှာပဲဖြစ်တယ်နားချင်းကနှာခေါင်းမှာပဲဖြစ်တယ်နှာခေါင်းနားချင်းကနှာခေါင်းမှာပဲသောတာချင်းကနားမှာပဲဖြစ်တယ်နားချင်းကနှာခေါင်းမှာပဲဖြစ်တယ်လျှာချင်းကလျှာမှာပဲဖြစ်တယ်ကိုယ်ချင်းကတော့ဒီလိုလုံးနာပြန်ဖြစ်တယ်ဒါပေမဲ့အဲ့ဒီနှလုံးအိမ်အတွင်းမှာကတော့အကြည့်တက်ကရုပ်အကြည့်ဘက်ကဆိုရင်တော့အဲ့ကာယဓာတ်ကကြရတိရှိတဲ့အတွက်ကာယအကြည့်တက်ရှိတယ်ခုဒီမှာပြောနေတဲ့ဘဝင်မနောအကြည့်ဆိုတာကတော့ခုနကဘဝင်စိတ်ကြောင့်ဘဝင်စိတ်ကိုအခြေခံပြီးဖြစ်ပေါ်လာတဲ့အကြည့်တက်ပဲ အဲ့ဒါကိုမနောအကြည့်ထက်ဆိုပြီးသုံးတာမနောဒေါရလို့လည်းသုံးဒေါရဆိုတာကစိတ်စိတ်လေးတွေဝင်ထွက်နေတဲ့နေရာလေးအိမ်ဒီဥစ္စာကိုတကားပေါ့ဒေါရဆိုတာတကားပဲဒီတကားပေါ့ကပဂတိဝင်နေပဂတိသောလူတွေဝင်ဖို့ထွက်ဖို့အပေါက်ဖြစ်တယ်လို့ဒီဒေါရတွေကလည်းစိတ်စိတ်လေးတွေဝင်ဖို့ထွက်ဖို့အပေါက်ဖြစ်နေဒါတင်စားသုံးတာပေါ့နော်ဒီတော့ဒီမှာရေးရတဲ့တတိယတော့ဟိုနားလေတဲ့ဘောအနေနဲ့ဆို နောကြီးကိုကျုံလုံးနဲ့ပြောရတဲ့ဆိုရင်ဘဝင်ဘဝင်ညီရချင်းမနောအကြီးတက်ဆိုဘဝင်ကညာမဖြစ်ကြောက်ဘူးလားဘဝင်စိတ်စိတ်ပဲကြောက်ဘူးလေအဲ့ရုပ်တော်နဲ့သူကဒီလိုကလေးဟိုအင်္ဂုတ္တပါဠိတော်မှာပပဒရမိတံပိကွေစိတ်တံဆိုပြီးဘုရားကဟောထားတယ်စိတ်ကြံကိုအထကရာတွေကဘဝင်စိတ်ဆိုပြီးဖွင့်ထားတယ်ဖွင့်ထားလိုက်တဲ့အခါကျတော့စိတ်မှာအယောင်ရှိသလားလို့ဒီလိုမေးစရာရှိတယ်ဒါပြည့်နဲ့ စိတ်မှာတော့အယောင်မရှိပါဘူးအယောင်မရှိဘဲနဲ့စိတ်ဒီအယောင်လေးကိုဖြစ်စေနိုင်တဲ့စွမ်းအားရှိတယ်။ဒါကြောင့်ဒီဘဝင်စိတ်ကြောင့်ဖြစ်လာတဲ့အကြည်ကိုလည်းဘဝင်လို့တင်စားပြီးပြောတာပါတကယ်အစ်စ်လို့ပြောတာပေါ့တကယ်ဘဝင်လို့ပြောတာပေါ့ဘဝင်စိတ်ကြောင့်ဖြစ်တာကိုတင်စားပြီးပြောတာမျက်စိနဲ့မြင်တယ်ဒါကလောကလူတွေသုံးနေကြတဲ့အတိုင်းသုံးလိုက်တာပဲသို့တော်လည်းတကယ်တော့မျက်စိကမြင်တာလားဆိုတော့ဟုတ်ပါဘူးမျက်စိအကြည်ကိုမှီဖြစ်နေတဲ့စက္ကုဉ္ကြီးစိတ်ကလည်းမြင်တာ သို့တော့လောကကမျက်စိနဲ့မြင်နေလို့သုံးနေကြအတိုင်းသုံးသလိုအလားတူပဲဒီမှာဘဝင်စိတ်ကြောင့်ဖြစ်ပေါ်လာတဲ့အကြည်ကိုလည်းဘဝင်လို့တင်စားပြီးတော့ဘုန်းကြီးတို့စာပေသုံးအရာတော့ကာရဏူပစာလို့ခေါ်ပါတယ်အကြောင်းရဲ့အမည်ကိုအကျိုးမှာတင်စားပြီးခေါ်သုံးသုံးထောင်းတာပဲဒါကလောကမှာဒီလိုသုံးနေတဲ့အသုံးတွေကတော်တော်လေးများတယ်ဒီလိုသုံးမှလည်းနည်းနည်းနားလည်တယ်စာပေအတိုင်းကြောင်ကြောင်မိမပုဂ္ဂိုလ်တ attva ဆိုတာမရှိဘူး ယုံနာအစုပုံပဲရှိတယ်ဒါပရမတ္ထသစ္စာဟဲ့ယုံနာနေလာခဲ့လို့ပြောရင်ဘယ်နဲ့နာမယုံလာခဲ့နာလာခဲ့ဒီလိုပြောလို့ရမလားမရပါဘူးဒါပေမဲ့ तू ကယောက်ျားမိမတကယ်ရှိလို့လားဆိုတော့တကယ်မရှိဘူးသားလာခဲ့ပါသမီးလာခဲ့ပါသားတကယ်ရှိလားပရမတ္ထသစ္စာကတော့မရှိဘူးပဲမရှိပေမဲ့လို့ဒီယုံနာတွေကိုအမိပြုပြီးတော့ဒါဒီယုံနာကိုတော့သားလို့ခေါ်တယ်ဒီယုံနာကြတော့သမီးလို့ခေါ်တယ်ဒါလောကခောဟာရအဖြစ်ပြောနေတာ တကယ်သားလားတကယ်သမီးလားဆိုတော့လေမဟုတ်ပါဘူးအဲ့ဒီသဘောပဲနော်ဒီဘွေမနောကြီးကတကယ်ဘွေလားဆိုတော့မဟုတ်ဘူးဒါဖြစ်တဲ့ဘွေမနောကြီးကဒီအကြည်တက်ကဘွေစိတ်ကြောင့်ဖြစ်ပေါ်လာတဲ့အတွက်သူ့ကိုလည်းတင်စားပြီးတော့ဘွေမနောအကြည်လို့ခေါ်တော့ပါဆရာတော်ဘုရားဆရာတော်ဘုရားတပည့်တော် နားမရှင်းတဲ့ချက်လေးတခုမေးချင်ပါတယ်အသက်ရှူရနဲ့ပတ်သက်ပြီးတော့အာမရှင်းလင်းတဲ့အချက်ရှိပါတယ်အာတပည့်တော်သင်ခဲ့ရတော့တချို့အာဝိပဿနာအာတရားကြောင်းတွေကနာတိပြားမှာအသက်ရှူပါလို့သင်ခဲ့ရဘူးပါတယ်နောက်ဆရာတော်တခါနှခမ်းပြားနာတိပြားနဲ့နှခမ်းပြားကြားထဲမှာဆိုပြီးတော့ပြီးတော့တကူချာနာနေရပါတယ်နောက်တခါ ခြားဆရာတော်တွေရတကရှူအာပိန်ဖောင်းရှူရှာယူတကပိန်ဖောင်းလို့တကဒီပြောအာကြားနာခဲ့ရပါတယ်အဲ့တော့ဒီလိုဘာလို့ကွဲပြားနေတယ်ဆိုတာရဲ့နောက်ဆရာတော်ကကျမ်းစာမြတ်မှာကျွန်းကျင်တော့တကယ်တပည့်တော်တို့အမှန်ယူဆပြီးတော့တကယ်ယူဆိုင်အမှန်ဘယ်ရပါလဲလို့သိချင်ပါဗျာဟုတ်ကဲ့ ဒီဝဒကကြီးဒီဖောင်းနာပိဏကတော့အာနာပါနကမ္မထမဟုတ်ပါဘူးနော်တကယ်ရှုကျင်နေဆိုရင်တော့သူကဓကမထအနည်းနဲ့ရှုလို့ရပါတယ်အာနာပါနရှုကျင်ရင်တော့သူကဟိုဆရာတော်တစ်ပါးကပြောတာနော်ဘုန်းကြီးပြောတာတော့မဟုတ်ပါအိန္ဒိယကလာတွေကတော့နှာခေါင်းရှည်တဲ့အတွက်သူတို့ကနာရီပြပါဒီလေကထိမှုထင်ရှားတယ်တဲ့ ုန်းကြီးတို့ဗမာတွေကတော့နှာခေါင်းတိုတဲ့အတွက်အထက်နှာခေါင်းမှာအထက်နှာခေါင်းမှာတရားတယ်ဆိုပြီးသူကဒီလိုပြောတယ်အဲ့ဒါစာမကတော့နာလီနာရန်ရှိတဲ့ပုဂ္ဂိုလ်တွေမှာဝင်လေထွက်လေကဒီနှာခေါင်းပြန်မှာနာလီပြန်မှာထင်ရှားတယ်နာရန်တိုနေတဲ့ပုဂ္ဂိုလ်တွေကြတော့အထက်နှုတ်ခမ်းမှာပို့ပြီးတော့ထင်ရှားတယ်။ဒါကြောင့်မိမိတို့နှာသီးပြဖြစ်စေသို့မဟုတ်အထက်နှုတ်ခမ်းဖြစ်စေမိမိတို့ထင်ရှားတဲ့တဏှာကစောင့်ပြီးတော့လေကိုစိတ်ညစ်အောင်ကာမှာလေမှာစိတ်ညစ်အောင်ကာ ဒီဖောင်းနာပိန်နာရှုတာကတော့ဘုန်းကြီးတို့မာဇီတော်ဘုရားလည်းသူကဓက္ကမထန်ထဲမှာနောက်ပိုင်းတော့စီရင်ထည့်ထားပါတယ်နော်ဓက္ကမထန်ရှုခွက်ထဲမှာသူကအကျုံးဝင်ပါတယ်ဒီတော့ဓက္ကမထန်ကလည်းကမ္မထန်၄၀ထဲမှာကမ္မထန်တစ်ခုဖြစ်ပါတယ်ဒီအာနာပါနကမ္မထန်ကလည်းကမ္မထန်၄၀ထဲမှာတစ်ခုဖြစ်ပါတယ်သို့တော့ဒီအာနာပါနကမ္မထန်ရှုရင် ဘုဒ္ဓဘုဒ္ဓဂတိပဏတတိန်ထပိတဝဘာဝင်တတိဘဘာဝနာတံပိစတိဝင်လေထွက်လေထိထိသွားတဲ့နေရာမှာတတိကပ်ပြီးရှုပွားသုံးသပ်ပါမှအာနာပါနတတိဓမ္မရီဘာဝနာပြည့်စည်ပြည့်စုံနိုင်တယ်ဆိုပြီးဒီလိုစံပေးကအတိအကျသတ်မှတ်ထားတော့ဘုန်းကြီးတို့ဒီနာတိပြမှာထင်ရှားတဲ့ပုဂ္ဂိုလ်လဲနာတိပြဘာဖြစ်လို့ဒီလိုပြောရလဲဆိုတော့ဘလူကနှကောင်းချီလဲဘလူကနှကောင်းတီလဲတူတော်လဲကိုယ်လည်းမတိုင်းတတ်ဘူးအဲတော့ဘယ်လိုပဲဖြစ်ဖြစ်ရှင်းရှင်းတို့တို့ဒီထိမှုထင်ရှားတဲ့နေရာမှာပဲကပ်ပြီးရှုပါဆိုပြီးတော့ဒီလိုသင်ပေးတာပါနော် 也会这样。